2021ခုနှစ်ဧပြီလကျွန်တော်ဩစတြေးလျဘက်တော့ဒီနေ့10ရက်နေ့ယနေ့အားလုံးသောတရားတော်မှာအပေါင်းသူတော်ကောင်းတွေအတွက်ဝိပဿနာတရားတွေလည်းပါအောင်မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တုတ်တန်ဒေသနာတော်တွေလည်းနာယူကြည်ညိုပြည့်အောင်ဒီနေ့ဟောကြားပေးမဲ့တုတ်တန်က ဥဒကူပမသုတ်ရေကူသမားဥပမာပေးပြီးတော့ရေကူးတဲ့လူကိုဥပမာပေးပြီးမြတ်စွာဘုရားဟောကြားတော်မူတဲ့တုတ်တန်တစ်ခုဖြစ်ပါတယ်။အင်္ဂုတ္တရနိကေတတ္တကနိပတ်မှာအလုံးတရားဓမ္မအပေါင်းသူတော်ကောင်းတို့အလုံးသောချက်သားချက်သမီးပေါင်းတို့ ရေကူးတဲ့လူနဲ့ဥပမာတူတဲ့လူ9မျိုးရှိတယ်တဲ့ရသော်ဖះကသူ့ရဲ့တရားဓမ္မတွေပြိဿတ်တွေတန္တရာဝုတ်ကလွတ်စေခြင်းလွန်းလို့တန္တရာဝုတ်ဆင်းရဲဒုက္ခတွေကိုသိစေခြင်းလွန်းလို့ဥဒကူပမသုတ်ဒီသုတ်တန်ကြီးကို မြတ်စွာဘုရားဟောကြားပေးတယ်ဒီသုတ်တံမှာအရင်ဆုံးဦးဇင်းတို့သိရမှာရေကူးတဲ့ပုဂ္ဂိုလ်ခုနှစ်မျိုးတဲ့ရေကူးတဲ့ပုဂ္ဂိုလ်ဘယ်နှမျိုးလဲခုနှစ်မျိုးတဲ့အဲ့ဒီရေကူးတဲ့ပုဂ္ဂိုလ်ခုနှစ်မျိုးဒီထဲမှာငါတို့ကဘယ်ပုဂ္ဂိုလ်တွေပါမလဲဆိုတာတော့ကိုယ့်အကူပြန်စစ်ကြည့်ရ အဲ့ဒီရေကူးတဲ့ပုဂ္ဂိုလ်ခုနှစ်မျိုးထဲမှာမြတ်စွာဘုရားကနံပါတ်1ရေတဲ့ကိုကူးမယ်ဆိုပြီးတော့ရေတဲ့ဆင်းလိုက်တာနဲ့မြုပ်သွားတဲ့ပုဂ္ဂိုလ်တဲ့မြုပ်မျောမျောမြုပ်သွားပြီးတီးနေတာတော့မဟုတ်ဘူးเนาะရေကူးမယ်ဆိုပြီးတော့ရေတဲ့ဆင်းလိုက်တာเนาะရေကူးမယ်ဆိုပြီးရေတဲ့ဆင်းလိုက်တာနံပါတ်1ပုဂ္ဂိုလ်ကပြန်ကိုပေါ်မလာတော့ဘူး ဘူးတဲ့တခါတည်းရေတဲ့ပလုံးဆိုမြုပ်သွားတာရေတဲ့မြုပ်ပြီးတခါတည်းမျောပါသွားတာတဲ့နံပါတ်1ပုဂ္ဂိုလ်နံပါတ်1ပုဂ္ဂိုလ်တယောက်ကလည်းကဲငါလည်းရေကူးလိုက်အောင်မယ်ဆိုပြီးတော့ရေတဲ့ကို ခုံချလိုက်တာ तू ကပေါ်နေတယ်တဲ့ပေါ်နေပြီးမှကြာကြာမရတည်နိုင်တော့ဘာဖြစ်သွားလဲမြုပ်သွားပြန်ရောမြုပ်ပြီးမျောတယ်တဲ့ဘယ်နှဦးလဲနှစ်ဦးရပြီနော် ပထမတဦးကရေထဲခုံချလိုက်တာပေါ်ကိုမပေါ်ဘူးတခါတည်းကိုမြုပ်သွားတာနော်မြုပ်ပြီးတော့မျောတဲ့ပုဂ္ဂိုလ်ကတဦးတဲ့နောက်တဦးကကျတော့ရေထဲခုံချလိုက်ပြီးတော့ကူးမယ်ဆိုခုံချလိုက်တယ်ရေပေါ်မှာပေါ်နေတယ်တဲ့ဒါပေမဲ့ကြာကြာမတည်နိုင်ဘူးပြန်မြုပ်သွားတာနော်အဲ့ဒါကဒုတိယပုဂ္ဂိုလ်နောက်တတိယပုဂ္ဂိုလ်တယောက်ကရေထဲမှာခုံချပြီးရေကူးလိုက်တာ ပေါ်နေတယ်အကြာကြီးလဲတည်တန်းအောင်မမြုပ်အောင်လဲသူကကြိုးစားပြီးတော့ယက်တီထားနိုင်တဲ့ပုဂ္ဂိုလ်ကတတိယပုဂ္ဂိုလ်သုံးယောက်ရပြီเนาะမှတ်ထားเนาะတယောက်ကရေထဲခုံချချခြင်းမြုပ်ပြီးမျောသွားတယ်တယောက်ကပေါ်တော့စကူးကူခြင်းတော့ပေါ်နေသေးတယ်နောက်မှကြာကြာမယက်တီနိုင်မဲနဲ့ပြန်ပြီးတော့မြုပ်သွားတဲ့ပုဂ္ဂိုလ်နောက်တတိယပုဂ္ဂိုလ်ရေပေါ်မှာပေါ်တယ်ပေါ်ပြီးတော့ဆက်ပြီးတော့လဲတည်တန်းအောင် ကိုခက်ရပ်ပြီးတော့သူကမနစ်အောင်သူကသူ့ကိုယ်သူလှုပ်ထားနိုင်တဲ့ပုံကိုတဲ့တူကနောက်တူကကြတော့တဲ့ဒိုက်တွေအမိုက်တွေတုံးတွေကိုဖယ်ရှားပြီးတော့သူကဘယ်ဘက်မှာကန်းရှိသလဲလို့ကန်းကိုရှာပြီးတော့ကန်းကိုနောက်ဆုံးမြင်တွေ့သွားတဲ့ပုံကိုတဲ့နံပါတ်၄ပုံကိုကကန်းကိုမြင်တွေ့သွားတဲ့ပုံကိုနံပါတ်5ပုံကိုကကြတော့ ကန်းကိုငါအရောက်ကူးတော့မယ်ဆိုပြီးကူးသွားတဲ့ပုဂ္ဂိုလ်တဲ့နံပါတ်5ပုဂ္ဂိုလ်ကနံပါတ်6ပုဂ္ဂိုလ်ကကြတော့အဲ့ဒီကန်းကိုရောက်တော့မှမို့သွားပြီးတော့ထောက်ရတီရရတယ်ရေကူးလာရင်ကူးလာရင်းနဲ့ဦးဇင်းတို့ကန်းသားရောက်ပြီဆိုလို့ရှိရင် အောက်ကိုခြေထောက်ထောက်လိုက်လို့ရှိရင်ထောက်မိသွားတာဟောကန်းမော်တက်တော့မှာအဲ့ဒါကနံပါတ်6ပုဂ္ဂိုလ်နော်နံပါတ်6ပုဂ္ဂိုလ် နံပါတ်9ပုဂ္ဂိုလ်ကကမ်းပေါ်ရောက်သွားတဲ့ပုဂ္ဂိုလ်ဆိုပြီးတော့အလုံးဘယ်နှမျိုးလဲ9မျိုး9မျိုးတစ်ခါပြန်မှတ်ခဲ့ပါဦးနော်စစာရေးရေတဲ့ကူးမယ်ဆိုပြီးတော့ရေတဲ့ဆင်းလိုက်တာနဲ့မြုံမျောမျောတဲ့ပုဂ္ဂိုလ်ကတယောက်စစာချင်းကူးမယ်ဆိုပြီးတော့လှုပ်လိုက်ပြီးမှကြာကြာမရတည်နိုင်လို့ပြန်မြုပ်သွားတဲ့ပုဂ္ဂိုလ်ကတယောက်ပေါ်တော့ပေါ်တယ်သူကပြန်မြုပ်သွားတာတယောက်တတိယတယောက်ကကြတော့ ပေါ်တယ်မမြုပ်အောင် तू ကဆက်လက်ပြီးတော့ကူးခတ်ပြီးတော့ရှင်တန်အောင် तू ကဆက်ပြီးတော့မမြုပ်အောင်ဒီကြိုးစားထားတဲ့ပုံက3ယောက်အဲ3ယောက်မြောက်၄ယောက်မြောက်ပုံကကြတော့အော်ငါဒီတိုင်းကြီးနေရင်ကြာရင်နစ်လိုက်မယ်မဖြစ်ဘူးအဲ့တော့ငါကန်းကိုရှာပြီးကူးမှာပဲဆိုပြီးတော့ဘေနာကအမိုက်တေးထိုက်တေးတုံးနေအဲ့ဓာတွေကိုဖယ်ရှားပြီးတော့သူကအဲ့ဒီမှာကူးတယ်တဲ့ကန်းကိုလှမ်းမြင်တယ် ကန်းကိုလှမ်းမြင်တဲ့ပုံကိုကန်းတော့ तू ကတွေ့သွားပြီအဲ့ဒီကနေမှနောက်9ရောက်မြောက်ပုံကတခါတည်းကန်းကိုကူးသွားတာကန်းကိုလက်ပြကူးသွားတဲ့ပုံကို9ရောက်မြောက်ပုံကိုနံပါတ်6ရောက်မြောက်ပုံကိုကြတော့ तू ကဘလို့ပုံကိုလဲဆိုတော့ तू ကကန်းမှာသွားပြီးတော့ထောက်ရတရားရတဲ့ပုံကိုနံပါတ်9ရောက်မြောက်ပုံကိုကြတော့ဘလို့ပုံကိုလဲဆိုတော့အဲ့ဒီကန်းမော်ရောက်သွားတဲ့ပုံကိုဆိုပြီးတော့ အာလုံးပုပ်ကိုခုနှစ်မျိုးရှိတယ်ရှင်းသားတို့အဲ့ဒီအမတမကျဲဝတ်နဲ့ပင်လယ်သမုဒ္ဒရာရေပြင်ကြီးအစီကျမ်းနဲ့ရေပြင်ကြီးဆိုတာကဥပမာအဖြစ်ပြောရရင်ဟောတောင်ကြီးတွေပေါ်ကနေကြတောင်ပေါ်ကနေမှစီးကြတဲ့ရေတွေတောင်တွေနှလုံးသုံးလုံးကြားကနေမှရေတွေအရှိန်အဟုန်နဲ့မိုးတွေရွာပြီးအုံအုံအုံအုံနဲ့ဆိုပြီးတော့ တခါတဲ့တောင်ကြရေဆိုတာ तू ကတုံးနေရောဓိုက်တွေရော အမိုက်တွေရော အကုန်လုံးကိုတခါတဲ့အကုန်စီးဆင်းချသွားတာအဲ့ဒီလိုစီးဆင်းသွားတဲ့ရေကိုပြောတာတဲ့အဲ့ဒီလိုရေမျိုးကိုပြောတာတဲ့ရေကတာမန်လေးစီးနေတဲ့ရေကိုပြောတာမဟုတ်ဘူးတဲ့ရေပြင်ကြီးကလည်းအဲ့ဒီလိုရေပြင်ကြီးအဲ့လိုရေပြင်ကြီးထဲမှာအခုဒီခုနှစ်ယောက်သောပုဂ္ဂိုလ်ကသူကကူးတာတဲ့ကူးတဲ့အခါကျတော့ အဲ့ဒီမှာမြတ်စွာဘုရားကချက်သားတို့အဲ့ဒီရေပြင်ဆိုတာလဲဥပမာပဲကိုးတယ်ဆိုတဲ့လူလဲဥပမာပဲဥပမေယကဘလို့ဟာကိုငါပြောကျင်တာလဲဆိုတော့အပယ်လေးပုံသားတွေတလိษံနေအခုကြည်သာအဲ့ဒီတလိษံတွေဟာတကောင်နဲ့တကောင်တတ်ဖြတ်စားနေရ သူတို့ရဲ့ရုပ်တရားနံတရားတွေကတည်နေတာသူတို့လည်းမတည်ဘူးမျောနေရတာဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်အစိမ့်ကြီးနဲ့သူတို့ကလည်းသွားနေရတာတဲ့အဲ့ဒီတလိ္ဆန်တွေဟာဖြစ်ပြက်စင်နဲ့သွားနေရတဲ့အဲ့ဒီတလိ္ဆန်တွေဟောပိတ်တာတွေဟောငတ်ပြက်ပိတ်တာဘုံဆိုတာဥစဉ်တို့ဒကာဒကမတွေဒီလူတွေစွန့်ပစ်တဲ့ရွှဲတို့တလိတ်တို့နှတ်တို့နော် မစင်တို့ကျင်ကြီးတို့လူတွေစွန့်ရပါတယ်ပြစ်ရပါတယ်မကောင်းပါဘူးဆိုပြီးပုံထားတဲ့အမိုက်ပုံမှာဩမမြင်အပ်တဲ့လောကသားတွေဆိုတော့အဲ့နာမှာလူရက်စားတော့နေရတာတလိ္ဆံပုံအော်ပိတ်တာပုံဆိုငတ်တာစားเสียမရှိဘူးအဲ့တော့ဘာဖြစ်လဲဆိုတော့သူ့ပေါ်လဲစိတ်ကောင်းမထားနိုင်ဘူးကိုယ်ပေါ်လဲစိတ်ကောင်းမထားနိုင်နိုင်ရချပဲသူတို့ရဲ့ဘဝတွေရေးစားလို့ ပြေလွှာနေရတဲ့ပိတ်သားကြီးတွေခန္ဓာကိုယ်ကပေါက်လောက်ကြီးတွေရှိပြီးတော့ပါဇက်ပေါက်ကအပေါက်လောက်လေးရှိလို့စားလို့လည်းမရရေတောက်လို့လည်းမရပဲနဲ့ဆာလောင်နေဆိုတဲ့ဓာန်ကြီးကိုပဲနေရောညရောခံနေရတဲ့ပိတ်သားမျိုးတွေ။အိုးပိတ်တာတွေဘဝတွေရောက်သွားရင်ဦးဇင်းတို့ဒကာဒကမတွေကောင်းတဲ့စိတ်ထားဖို့မလွယ်တော့ဘူး။ဆာလောင်ခြင်းမှုတ်သိမ့်ခြင်းအနှိမ့်ဆက်ခံရခြင်း ဒေါသတွေနဲ့တောကတွေနဲ့တလိ္ဆန်တွေကလည်းကြည်အောင်တကောင်နဲ့တကောင်တွေ့တာနဲ့ဘလို့ကြိုက်ရမလဲဘလို့ခဲရမလဲဘလို့စားရမလဲသူတို့ရဲ့ဘဝတွေမှာတကောင်နဲ့တကောင်ကြိုက်ဖို့ခဲဖို့စားဖို့ငရဲသူငရဲသားတွေကကြည်အောင်နဲ့ဦးဇင်းတို့ဆုံးလုံးဆရာတော်ဖရာကြီးတို့ငရဲဘုံတွေကြည်တဲ့အခါကြတော့ဟောငရဲဘုံကြီးများကြည်လိုက်တာ ဝါကြည်တောက်ထဲမှာ မုံညင်းစေးတွေအပြစ်ထည့်ထားသလိုပဲငရဲသူငရဲသားတွေဟာ ပြုတ်သိပ်ကြက်နေအောင်ငရဲဘုံကြီးမှာခံစားနေရတယ်အဲ့ဒီလိုခံစားနေရတဲ့ငရဲသားတွေဟာမီးလောင်မြင်ထဲမှာမီးလောင်ခံနေရတာတွေလှန်နေနဲ့ထိုးဓာတွေနဲ့ခုတ်အမျိုးမျိုးနှိပ်စက်သောခံနေရတဲ့ပိတ်တာငရဲသားတွေဆိုတော့ သူတို့ရဲ့စိတ်မှာကြည်သာတဲ့ကုသိုလ်တရားဖြစ်ခွင့်မရှိဘူးတရားတရားလည်းဖြစ်ခွင့်မရှိဘူးဝီရိယလည်းမဖြစ်ဘူးပညာလည်းမဖြစ်ဘူးဟိရိဩတ္တပဆိုတဲ့အရှက်တရားအကြောက်တရားကုသိုလ်တွေအကုသိုလ်တွေကိုလောက်အမှကြောက်တယ်ရှက်တယ်ဆိုတဲ့ဟိရိဩတ္တပအဲ့ဒီတရား၅မျိုးသူတို့တန်တမှာမကိန်းတော့ဘူးတဲ့မြတ်စွာဘုရား အပယ်လေးပုံသာတတ္တဝါတွေရဲ့တန်တမ်းမှာတိလိဆန်တွေရဲ့အပေါ်မှာပိတ်တာဆိုတာကြောင့်နှစ်မျိုးရှိတယ်အိမ်နာဝန်းကျင်မှာနေတဲ့ဟာတွေကပိတ်တာအသေးစားသားဆွဲသမီးဆွဲအိုးဆွဲအိမ်ဆွဲလေးတွေဆွဲပြီးတော့အိမ်ကျိုးအိမ်ကြားချောင်းကျိုးချောင်းကြားအမိုက်ပုံကျိုးအမိုက်ပုံကြားလေးမှာနေပြီးတော့ဖြစ်နေရတဲ့ပိတ်တာကတစ်မျိုးဩမြက်ချချောင်းကြားကျွန်းနေပင်လယ်ကြီးတွေမှာသွားပြီးတော့တခါတည်း ကြီးကြီးမားမားအာကုဇုံကြီးတွေကိုလှိတ်ခံနေရတဲ့ပိတ်တာကြီးတွေကလည်းတစ်မျိုးနော်အဲ့ဒါကိုအတုတကယ်လို့ခေါ်တယ်နေစံညာခံကျွန်းတွေပေါ်မှာအဲ့ဒါတွေလည်းရှိတယ်နေခင်းကြတော့လူတွေလိုပဲပျော်ပျော်ရွှင်ရွှင်စားစားတောက်တောက်နဲ့နေကြတယ်ညကြတော့မှသွားကြဆိုဟဲဆိုပြီးမသွားလို့လည်းမရဘူးတဲ့ဦးဇင်းတို့ဒီဝေမာနိကဒီဝတ္ထု အဲ့ဒီထဲမှာအမျိုးသားတစ်ယောက်ပင်လယ်ပြင်မှာမျောပြီးတော့သွားတာမျောသွားရာကနေကျွန်းတကျွန်းပေါ်သွားတင်အဲ့ဒီကျွန်းပေါ်တင်တော့လက်ပတ်သွားရင်းနဲ့လူဘဝတုန်းကသေသွားတဲ့သူ့ရဲ့ဇနီးနဲ့သွားတွေ့တာဟာမောင်ကြီးလာလာလာဆိုတော့ဟဲ့နင်းကသေပြီးပြီ မသေးပါဘူးလာပါလာပါလိုက်ခဲ့ပါအိမ်လိုက်ခဲ့သားမှာဆိုပြီးတော့ခေါ်သွားတာရွာကြီးတဲ့တခါတည်းအဲ့ရွာကြီးတဲ့တခါတည်းအကုန်လုံးနေခင်းမဟာစားကြတောက်ကြတရုပ်ရုပ်နဲ့ပြောပြောပါပါနေကြညနေနေလေးဆောင်တော့လှန်ကြီးတွေဓာကြီးတွေထမ်းပြီးလူကြီးတွေကခွေးကြီးတွေဆွဲပြီးအကုန်ထွက်အကုန်ထွက်ဆိုပြီးတော့တခါတည်းရွာလူတွေအကုန်မောင်းထုတ်တော့သူ့အဲ့ဒီဂရင်အောက်ဝင်ပုံဝင်ပုံဆိုပြီးဝင်ပုံခိုင်းတယ် ကရင်အောင်ဝင်ပုံပြီးကြောက်လို့သူကလည်းအသာလေးနေရတာခွေးတက်တရှူရှူတချက်ချက်ကြိုက်မဲ့ခဲမဲ့လို့အကုန်လာသွားကြသို့ဟဲဆိုပြီးတော့ထွက်သွားကြမနဲ့မိုးလေးတော့ပြန်ရောက်လာနင်တို့ညဘယ်သွားကြတာလဲဩဘာမှမေးမနေပါနဲ့ကိုကကိုအေးစိစရာနေသားမှာအဲ့ဒါအလိုပဲလူတွေလိုပဲစားတော့နေထိုင်နောက်တည့်ရကြပြန်လို့ညနေ ဒီလိုပဲအချိန်တိုင်းလာပြီးမောင်းထုတ်ပြန်ပြီးသွားပြန်အဲ့လိုနဲ့နှစ်ရက်သုံးရက်လွန်တော့ညတညမှာငါလိုက်ကြည့်အောင်မယ်ဘာတွေလုပ်နေကြလဲဆိုတော့သိအောင်ဆိုပြီးတော့ညကြမှာရွအပြင်ကိုထွက်ပြီးတော့သွားကြည့်တော့ရွအပြင်ဘက်မှာအဲ့ဒီစောစောကတရွာလုံးရွာသူရွာသားတွေကိုအဲ့ခွေးတွေကလိုက်ကြိုက်ငှက်ကြီးတွေကလိုက်ထိုးစိတ်ကဲကြပါအောင်ကဲကြပါအောင်ယူကြပါအောင်နဲ့အော်ကြဟစ်ကြ အိုးပြေးကြလွှားကြလှန်နေနဲ့ထိုးဓာတွေနဲ့လိုက်ခုတ်ခွေတွေလိုက်ကြိုက်တခါတည်းရွာပြင်ဘက်မှာပွက်လောညံနေအောင်အော်ဟေးပြီးနေတာကြီးမြင်ပြီးကြောက်လန့်ပြီးပြန်ပြေးလာပြီးတော့မနေ့ကျတော့သူမျိုးသမီးပြန်လာတော့အမှန်တိုင်းပြောပါငါ့ကိုပြောသမှာဘာတွေလဲနင်တို့ကညလိုက်ကြည့်သလားဟုတ်တယ်ငါကြည့်လို့တွေ့ခဲ့ပြီ ငါတို့ကပိတ်တာတယ်တဲ့လူမဟုတ်တော့ဘူးနေခင်းမှာလူတွေလိုနေရတယ်ညမှာကြတော့ပိတ်တာလို့ပြန်ပြီးတော့ငရဲခံတယ်လို့ခံစားရတာနေဆန်ညခံပိတ်တာဆိုအဲ့ဒါပါပဲနော်ဒါဥစဉ်တို့ပေတာဝတ္ထုထဲမှာတခါဓမ္မစီရဥထေလိုက်ရေးတဲ့ထဲမှာလဲငိုအောက်ပြည်ဆရာတော်ကြီးတပါသူတို့ရွာကတခါတယောက်အဲ့မြန်မာပြည်အောက်ပိုင်းကကျွန်းတကျွန်းပေါ်မှာ သူ့ဇနီးကိုအဲ့လိုပဲတွေ့ခဲ့ဘူးတဲ့အကြောင်းနော်အဲ့ဒီလိုပဲနေဆန်ညခံဖြစ်နေတာကြီးကိုသူကိုယ်တိုင်တွေ့ရတဲ့အကြောင်းဆရာတော်ကြီးကိုရှောက်လို့အဲ့ဆရာတော်ကြီးကဓမ္မစီကဥထေလိုင်ကိုတန်ဝေကရသေးခြင်းလို့အဲ့ဒါလက်ရှိသူစာထဲမှာပါတာမဟုတ်အခုလက်တွေ့ငါရွာတကလည်းဒီလိုဖြစ်ဖူးတယ်ဆိုတာကို ရေးခိုင်းလို့ဓမ္မစီကဥထေလိုင်လည်းအဲ့ဒါမျိုးဆင်သင်တစ်ခုရေးခဲ့ဖူးတယ်နော်ရေးခဲ့ဖူးတယ်အဲ့ဒီဟာကိုနော်အဲ့ဒါကြောင့်မို့ ပိဋ္ဌာဘုံဘဝရောက်ရင်လည်းပဲတထာတရားမဖြစ်ပေါ်နိုင်တော့ဘူးကံကံရဲ့အကျိုးတွေကိုယုံကြည်တဲ့တရာတရားနော်ဖះဘောမှာယုံကြည်တယ်တရားဘောမှာယုံကြည်တယ်တန်ခါဘောမှာယုံကြည်တယ်လှူတယ်တန်းတယ်ပေးတယ်ကမ်းတယ်သီလတွေစောက်တည်တယ်ဒီပေါ်မှာဩကံရဲ့အကျိုးပေးတွေရှိတယ်ဆိုတာမယုံကြည်ဘူးတရာတရားလဲအဲ့ဒီအပယ်လေးဘုံနဲ့ရောက်နေတဲ့ပုံကိုယ်တွေမှာတရာတရားလဲဖြစ်ပေါ်ခွင့်မရှိတော့ဘူးတဲ့ တရားဓမ္မတွေကိုကြိုးစားဖို့အထောက်ဖို့ရာအတွက်ဝီရိယတွေမဖြစ်တော့ပေါ်နိုင်တော့ဘူးကောင်းပြတ်တဲ့ဝီရိယပြောတာသူကသူတော့လိုက်ထိုးခုတ်တတ်နေတော့လွတ်အောင်ပြေးမယ်ဆိုဝီရိယတော့ဖြစ်တာပေါ့နော်ကောင်းမြတ်တဲ့ဝီရိယတွေဖြစ်ခွင့်မရတော့ဘူးကောင်းမြတ်တဲ့ပညာတရားတွေသမထပညာဝိပဿနာပညာဆိုတဲ့အဲ့ဒီပညာတရားတွေဖြစ်ခွင့်မရတော့ဘူးမကောင်းမှုတွေလောက်ရမှာရှက်တယ်မကောင်းမှုတွေလောက်ရမှာကြောက်တယ်ဆိုတော့ ဟိတိနဲ့ဥတ္တပဆိုတဲ့တရားနှစ်ပါးလဲသူတို့ဒီမှာမကိန်းတော့ဘူးအဲ့ဒီပုံကိုယ်တွေသူတို့တန်တမ်းမှာမကိန်းတော့သည့်အတွက်အပယ်လေးပုံသားတွေဟာမြုပ်ပြီးရင်မျောမျောပြီးရင်မြုပ်နေရတာတဲ့ပေါ်ဖို့မလွယ်ဘူးရသော်ဘုရားရှင်ကိုရောမြတ်ကြီးကဘာဥပမာ ပေးလဲဆိုတော့ဟောသမုဒ္ဒရာပင်လယ်ကြီးထဲမှာအပေါက်တစ်ပေါက်ရှိတဲ့ထဘိုးတုံးကြီးကိုမျောလိုက်တယ် မျက်စိကန်းနေတဲ့လက်ကန်းကြီးတစ်ကောင်ကလည်းပင်လယ်ကြီးထဲမှာလွတ်လိုက်တယ်သူကလည်းနှစ်ပေါင်းတရာမှရေပေါ်တစ်ခါပေါ်အဲ့ဒီသဘောတော်ကြီးကလည်းပင်လယ်သမုဒ္ဒရာထဲမှာမျောခြင်းအမျောနေလိမ့်မယ်အဲ့ဒီမျောခြင်းအမျောနေတဲ့သဘောတုံးရဲ့အပေါက်နဲ့နှစ်ပေါင်းတရာမှ ပေါ်လာတဲ့လက်ရဲ့ခေါင်းနဲ့သွားစွတ်ဖို့ကလွယ်သေးတယ် ငရဲတလိษံပိတ်တာအတုတကဲဆိုတဲ့အပယ်လေးဘုံကနေဟောဒီလိုလူဘဝကိုပြန်ရောက်ဖို့ကအဲ့ဒီထက်ခက်တယ်။ဒါမြတ်စွာဘုရားမလွယ်နိုင်တဲ့ဥပမာကိုပေးတာလူဘဝမှာလူတယ်အခုဖះနဲ့တွေ့တယ်တရားနဲ့တွေ့တယ်တန်ခါနဲ့တွေ့တယ်ဒါလောက်ဖះတရားတန်ခါနဲ့တွေ့တာတောင်မှကိုရှေ့မှာမြင်နေရတဲ့လူတွေဒေဂာနာနီးကြတော့ဖြောင်းမြောင်းသေးတာတွေ့ရလားတွက်ကြည့်နော်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 သာသနာနဲ့တွေ့တဲ့ဘဝတောင်မှအဲ့ဒီလိုမြင့်မြတ်တဲ့ဓမ္မအသိတွေကိုမကျင့်သုံးနိုင်ဟောတလိษံကဘလို့လို့ကျင့်သုံးမှာလဲကံအင်မတန်ကောင်းမှလူဘဝကိုတစ်ကြိမ်ပြန်ပေါ်တယ်ကံအင်မတန်ကောင်းမှ ပြန်ပေါ်တာဒါကြောင့်မို့သတ္တရော အပါယတကကေဟတတိတာ အပယ်လဲပုံဆိုတာခြေသားတို့ငါတို့ရဲ့တကယ်နေအိမ်ကြီးပဲတဲ့လူပြည်သွားခဏနတ်ပြည်သွားခဏဗြဟ္မပြည်သွားခဏအပယ်လေးပုံကိုပြန်ဆင်းရတာအဲ့ဒီလိုဘဝမျိုးရောက်နေတဲ့ပုံကိုယ်တွေကိုမြတ်စွာဘုရားကမြုံမျောမျောနေတဲ့ပုံကိုယ်တွေတဲ့ကူးနေရတာနော်တဘွားပြီးတဘွားတဘွားပြီးတဘွားခွေလေးဖြစ်လိုက်တန်ရောစီကဒီမှာပြန်တွေ့တဲ့အခါကျတော့တစ်ခါနောက်တဘွားခွေပြန်ဖြစ်အိုးခွေပြန်ဖြစ်တဲ့ဘွားသေးနောက်ပြန်ခွေဖြစ် တချို့လေဇတ်တော်တွေများကြည့်ရင်ခွေးဘဝ900ဘလူဘဝ900အဲ့ဒီလိုဘဝတွေဘဝတွေလင်း900လောက်လင်း900လောက်ကိုသူတို့ဆက်တိုက်ကိုအဲ့ဒီလိုဘဝတွေကိုပြန်ပြန်ဖြစ်ရတယ်တဲ့ဘာကြောင့်လဲဆိုတော့ဒေဂာနာနေကြတော့သူ ခွေးဖြစ်တဲ့ပုဂ္ဂိုလ်ကဒေဂာနာနေကြတော့ခွေးတွေကိုပဲစိတ်ကအာယုံပြန်ပေါ်တော့ဟော ခွေးစိတ်ပဲပြန်ဖြစ်တာပဲဒါကြောင့်မို့ဖះလက်ထက်ကခွေးလိုကျင့်နေတဲ့ပုဂ္ဂိုလ်ကြီးကိုတခါတည်းဖះလို့ထင်ပြီးတော့ ဟိုကယဟန္တာကဟာရှင်မြဒါမှအပြင်းထန်ကြက်နာဒီပုဂ္ဂိုလ်ကြီးကမှဖះပဲဘာလို့လဲဆိုတော့ तू ကခွေးလိုအိတ်ခွေးလိုနေခွေးလိုစားဦးသေးအိန္ဒိယဗာဒနာတိမှာပညာသင်တုန်းကလည်းတယောက်အဲ့လိုတွေ့တယ်လမ်းဘေးမှာသူ့ကျွေးခြင်းမြေကြီးပေါ်ပြစ်ကျွေးရတယ်အင်းကျွေးခြင်းမြေကြီးပေါ်ပြစ်ကျွေးလိုက်တော့အခါကျမှအဲ့ဒီမှာဖုန်တဲ့တလုံးလုံးနဲ့အဲ့ဒီရှိနေတဲ့အထဲမှာပဲ तू ကသူပါဇက်နဲ့ဒီတိုင်းပဲအဲ့ဒါခွေးစားသလိုစားတာပဲ အဲ့ဒါတို့ရတယ်တို့ကတို့ကျင့်နေတာတဲ့ဖရာလက်ထက်ကလည်းရှိတယ်ဥဒင်းတို့အခုနောက်လက်ထက်တွေလည်းရှိတယ်အဲ့ဒီတော့မြတ်စွာဘုရားပြောတဲ့စကားလေးကဘာပြောလဲဆိုတော့ဟဲ့ယဟန်တဲ့မင်းခွေးလို့ကျင့်တာများမင်းကဖရာလို့သွားထင်းနေပါကွာတဲ့ तू ကဘသူနောက်လိုက်တယ် तू ကဖရာနောက်လိုက်တာနော်မြတ်စွာဘုရားနောက်လိုက်ပြီးတော့ဖရာကိုဖရာမှမသိဘူးပညာနည်းတဲ့ပုဂ္ဂိုလ်က ပညာနဲ့တဲ့ပုဂ္ဂိုလ်ဖះဖះမှမသိပဲနဲ့အဲ့ဒီမှာအပြင်းထန်ကျင့်တယ်လို့သူထင်ပြီးတော့အဝတ်မဝတ်တဲ့တက္ကရောကြီးသွားပြီးဟာဒါမှဖះပဲရသော်ဗျာဘာပြောလို့ခွေးလိုခြင်းသေခွေးဖြစ်မှာပေါ့တဲ့ तू ကဥပါဒံခွေးပဲဆွဲနေပြီလေလူဘွားမှာကြတဲ့ကွာခွေးလိုစားတယ်ခွေးလိုအိတ်တယ်ခွေးလိုနေတယ်အဝတ်လည်းမဝတ်ဘူးအဲ့လိုဘွားမျိုးနေသေတော့ခွေးဖြစ်မှာပေါ့ အာရှင်မြတ်တဲပြီးသူမြတ်အပြစ်ပြောတာပဲရှင်မြတ်တော်ပြီးရှင်မြတ်သပိတ်ယူသွားတော့တပြည့်တော်တပြည့်တပည့်ခံမယ်ဆိုပြီးတော့ဩပညာမဲ့တဲ့ပုံကိုယ်တွေကအဲ့ဒါမျိုးတောင်တပည့်ခံတယ်နော်အဲ့တော့ပြောချင်တာကတော့သူ့ရဲ့ဥပါဒံအစွဲတွေရှိတဲ့အခါရောက်တော့အဲ့ဒီဘဝတွေကပြန်ပြီးတော့လွတ်ဖို့ဆိုတာမလွယ်ဘူးတရားတော်မတို့အပယ်လေးပုံ အပယ်လေးပုံဆိုတာနော်ကိုယ်တိုင်မတွေ့ရသေးရင်မကြွပါသေးရင်တော့ ကြောက်เสียမကောင်းဘူးလို့ထင်ရပေမဲ့တကယ်ရောက်သွားရတဲ့ဘဝမှာဟောစားဖို့နဲ့အိပ်ဖို့နဲ့ကာမဂုဏ်ခံစားဖို့နဲ့တလိษံနေဘဝဒီလောက်ပဲသိတော့တယ်ခွေးတွေခေါ်လို့ရှိရင် လာလာလာဆိုရင်လာသေးတယ်အမျှအမျှဆိုရင်ပေးလို့မရတော့ဘူးရှူရှူရှူတိုက်တယ်ကြိုက်တယ်အကုသိုလ်မှန်သမျှလှုပ်ခွင့်နေตาတယ်ကုသိုလ်တွေလှုပ်ခွင့်မตาတော့ အကုသိုလ်တွေမှန်တယ်မြရှုတိုက်လဲကြိုက်တတ်တာပဲခေါ်လဲလာတာပဲဟုတ်တယ်မဟုတ်လားဒါပေမဲ့ကောင်းတာတွေလှုပ်ဖို့ကြတော့အခွင့်အရေးတွေမသာတော့ဘူးအကုန်ဆုံးရှုံးပြီတရားတရားတွေလည်းဖြစ်ခွင့်မရဘူးဝိရိယတရားတွေလည်းဖြစ်ခွင့်မရတော့ဘူးပညာတရားတွေလည်းဖြစ်ခွင့်မရတော့ဘူးဟိရိဥတ္တပဆိုတဲ့တရား၅ပါးတို့ပျောက်ွယ်တဲ့ဘုံဌာနအဲ့ဒီဘုံဌာနကိုမြတ်စွာဘုရားမြုံမျောမျောနေတဲ့ဘုံ နော်အဲ့ဒီလိုမျိုးမျိုးမျိုးနေတဲ့ဘုံတွေထဲမှာဆိုရင်ဒါအရင်လည်းဥစဉ်ဟောဖို့ပါတယ်အာကုဆိုမှာအကြီးဆုံးဆိုရင်တော့နိယတာမိစ္ဆာဒိဋ္ဌိကုဇုလုအာကုဇုလုဘာကြိုးမှမရှိဘူးတည်ပြီးလဲဘာမှလူဖြစ်တယ်ဆိုတာမရှိဘူးဒါနသီလတွေမိဘစောင့်ရှောက်ခြင်းကျွေးမွေးခြင်းကုသိုလ်ရတယ်ဆိုအလကားပြောတာဒါတွေယုံတရားမရှိဘူးဆိုပြီးတော့အဲ့ဒီကံတွေကို ပြစ်ပယ်ပြီးတော့နတ္ထိကဟေတုဘာမှ ကောင်းတာလှုပ်လှုပ်ဆိုးတာလှုပ်လှုပ်ဘာမှမရှိဘူးเนาะဘာအကြောင်းကျိုးမှလည်းမရှိဘူးအဂရိယဝါဒเนาะအဲ့ဒီလိုနိအတာမိစ္ဆာဒိဋ္ဌိဆိုတဲ့အဲ့ဒီလိုဒိဋ္ဌိမျိုးကြီးတွေစွဲထားတဲ့ပုဂ္ဂိုလ်ကတော့အပြစ်အကြီးဆုံးပဲအပယ်လေးပုံထဲမှာအမေတတ်တယ်အဖေတတ်တယ်ဖះကိုသွေးသိမ့်တီအောင်လုပ်တယ်ယဟန္တာကိုတတ်တယ်တန်ခါသင်ခွဲတယ်ဆိုတဲ့အဲ့ဒီပင်စာနန္ဒရိယကံကြီး၅ပါးထက်ကိုအဲ့ဒီစောသောက မိစ္ဆာဒိဋ္ဌိပုဂ္ဂိုလ်ကပိုးပြစ်ကြည့်တယ်နော်ကြံတဲ့အမေသားဖေသားတဲ့ပုဂ္ဂိုလ်တွေကနှစ်ပေါင်းဘလောက်နေရင်လွတ်မယ်ဆိုတာရှိသေးတယ်အဇာတတမင်းတို့နှစ်ပေါင်း၈000လောက်ဆိုရင်တို့လွတ်မယ်အစရှိတဲ့ဖြင့်အဲ့ဒီဟာမျိုးတွေရှိတယ်ဟောနိယတမိစ္ဆာဒိဋ္ဌိအယူလွဲတဲ့ပုံကိုယ်တွေကြတော့သွားရောကဘာပြက်တိတိုင်အောင်တို့ကခန်းနေရအယူလွဲကြီးတွေ ဒါကြောင့်မို့အဲ့ဒီအယူလွဲကြီးတွေတော့ဥစဉ်တို့ဒကာဒကမတွေမရှိဘူးဘာကြောင့်လဲဖရာကြီးညို့လို့တရားကြီးညို့လို့တန်ခါကြီးညို့လို့ကံကံရဲ့အကျိုးတွေကိုယုံကြည်နေသည့်အတွက်ဥစဉ်တို့ဒကာဒကမတွေအဲ့ဒီလိုအကုသိုလ်ကြီးတွေတော့မရှိဘူးတဲ့နော်အဲ့ဒီတော့နံပါတ်1ပုံကိုယ်ထဲမှာကိုကပါသလားဆိုတော့ဟောအပယ်လေးပုံသားလည်းမဟုတ်ဘူးအဲ့ဒီလိုအယူတွေရှိတဲ့ပုံကိုယ်တွေလည်းမဟုတ်တော့နံပါတ်1ပုံကိုယ်ကတော့လွတ်သွားပြီနော်နံပါတ်1ရေကူးသမားတော့မဖြစ်တော့ နံပါတ်2ရေကူသမားတဲ့ရေထဲမှာဆင်းလိုက်တော့ပေါ်နေတယ်ဒါပေမဲ့ကြာကြာမတည်နိုင်ဘူးတဲ့ပြန်မြုပ်သွားတာအဲ့လိုပုံကောကဘလို့ပုံကောလဲဆိုတော့အခုဦးဇင်းတို့ဦးဇင်းတို့ဒကာဒကမတို့တွေကိုပြောတာလူဘဝကြီးကိုရောက်နေတယ်လူဘဝကြီးတော့ရောက်နေတယ်တဲ့ဟောလူဘဝမှာရောက်ပင်ရောက်냐တော့လည်းပဲစောစောကပြောတဲ့နော် တတ္ထာယေဝီရိယယေပညာယေဟိရိယေဩတ္တပယေ၅ပါးဟောတာဒီနေရာမှာနော်ကြံတဲ့ဥဒင်းတို့သူတော်ကောင်းဥစ္စာယတနာလို့ပြောရင်ခုနှစ်ပါးတရာဝီရိယတတိတမာတိပညာဟိရိဩတ္တပအဲ့ဒီခုနှစ်မျိုးကို သူတော်ကောင်းဥစ္စာယတနာခုနှစ်ပါးလို့ဟောတာ ဒီထဲမှာတတိနဲ့တမာတိကိုပညာထဲမှာထည့်ပြီးတော့၅မျိုးကိုပဲမြတ်စွာဘုရားကပြောတယ်နော်တတိတမာတိတွေကိုမပြောတော့ဘူးဟိုဘက်ကိုပညာကိုပဲတိုက်ရိုက်ပြောလိုက်တာသရာယေဝီရိယယေနော်ပညာယေဟိရိဩတ္တပယေဆိုတဲ့အဲ့ဒီတရား၅ပါးကို လူဘဝရောက်လာပြီရောက်လာညာတော့လည်းပဲကြိုးစားပြီးတော့မလုပ်ဘူးတဲ့သရာတရားလည်းမရှိဘူး ဘူးတဲ့ဒီပုဂ္ဂိုလ်ဟာလှူဖို့လည်းမရှိဘူးတန်းဖို့လည်းမရှိဘူးပေးခြင်းကမ်းခြင်းတာလည်းမရှိဘူးဖះပေါ်တရားပေါ်လည်းမယုံကြည်ဘူးဖះသွားမယ်ကြောင်းသွားမယ်ဆိုမလောက်ချင်ဘူးဘာတော့ तू လောက်တယ်လဲဆိုမကောင်းမှုအကုသိုလ်တွေကိုတော့လောက်တယ်တောက်ရမလားအဲနှစ်ခါခေါ်တရားမလို့အဲဘယ်မှာသွားပြီးတော့ပွဲလန်းသမင်ဟဲ့ဘလို့အပျော်ပါတဲ့ဟဲ့ဆိုနှစ်ခါခေါ်တရားမလို့မကောင်းမှုအကုသိုလ်ကြတော့ပျော်ပျော်ကြီးလောက်တယ် ကောင်းတဲ့သရာပညာတွေဝီရိယတွေဟိရိဩတ္တပါတွေဒီဟာတွေကြတော့ तू ကပြည့်အောင်လုပ်ရမှာမသိဘူးတဲ့အဲ့လိုပုံကောမျိုးလူဘဝတော့ပေါ်တော့ပေါ်လာတာပါပဲတဲ့ဒီပုံကောဒီတတ်မှုဆိုရင်လည်းသူကလွယ်လွယ်လေးတတ်တယ်ခိုးမှုဆိုရင်လည်းလုပ်တယ်သူတစ်ပါးသားမယာကျွလွန်မယ်ဆိုရင်လည်းအခွင့်ရရရင်ကျွလွန်တယ်လိန်ညာပြီးပြောတရားရှိရင်လည်းဒီပုဂ္ဂိုလ်ကလိန်ညာပြီးတော့ပြောတယ် သေရသေးရဲ့တောက်ဆရာရှိလဲ तू ကတောက်မှာပဲစီးပွားရှာတဲ့အခါကျတော့လဲသူတော်ဘာတွေကိုတရားတယ်မတရားတယ်ထက်မစင်သာဘူးငါကောင်းသားရင်ပြီးရောစီးပွားရှာတဲ့အခါကျတော့လဲလူတွေနဲ့ဆက်ဆံတဲ့အခါကျတော့လဲကိုယ့်ရဲ့အသာစီရဖို့ပဲတွေ့တယ်သူတော်ဘာဩငါဒီလိုလှုပ်လိုက်လို့သူတော်ဘာစိတ်ဆင်းရဲမှာပါလားမတွေ့ဘူးသူတော်ကောင်းဆိုတာအဲ့လိုမဟုတ်ဘူးတဲ့သူတော်ကောင်းကကြောကိုချင်းစာရတာ ငါပြောလိုက်တဲ့စကားတစ်ခုကသူတစ်ပါးကအပြောခံရရင်ငါအဲ့ဒီနေရာသို့ခံနိုင်မှမလားသူတော်ကောင်းကအဲ့လိုတွက်တာဒီအလုတ်တစ်လုတ်ကိုလှုပ်လိုက်လို့ရှိရင်အဲ့ဒီအလုတ်ကိုသူများကကြိုက်ပါမလားငါကိုယ်၌ကမကြိုက်သူများလည်းကြိုက်မှာမဟုတ်ငါကိုယ်၌ကပြောမခံရင်သူတစ်ပါးလည်းပြောခံမှာမဟုတ်ဘူးလို့ကိုကျန်းစာတရားနဲ့သူတော်ကောင်းကရှောင်းတာသူရောက်มาကြတော့အဲ့လိုမဟုတ်ဘူးအာငါရပြီးရောသူကသူဘလို့နေနေဘလို့သွားသွားဘဝဘလို့ဖြစ်ဖြစ် ဘလို့ဘဝပြက်ပြက်ဟောဒါသူယုံမာရဲ့လက္ခဏာယုံမာတဲ့ပုံကိုယ်တွေက तू အဲ့လိုပဲကြံတာဩကိုတဝမ်းတစ်ခါစားရပြီးတာပဲ तू က तू ဘသူသေးသေးငရေမာပြီးရောဘာမှထက်တွက်မနေနဲ့စဉ်းစားမနေနဲ့ဟောအဲ့ဒီလိုနဲ့မကောင်းမှုအကုသိုလ်ဒုစရိုက်တွေကိုပဲတဘဝလုံးလုပ်တယ်တဲ့ကုသိုလ်တရားတွေဆိုတဲ့သရတရားလည်းဘာတစ်ခုမှလှူတာလည်းမလုပ်ပေးတာလည်းမလုပ်ကမ်းတာလည်းမလုပ် မလှူခြင်းမတန်းခြင်းမပေးခြင်းမကန့်ခြင်းမူကိလေသာတရားတွေကိုပယ်ရှားဖို့ရအတွက်ဝီရိယတွေနဲ့ကြိုးစားသလားဆိုတော့အဲ့ဒီအလုံးမျိုးကြောလဲဩဝါသနာမပါပါဘူးဆိုမလုပ်ပြန်တရားထုတ်တဲ့အလုံးလေးလှုပ်ဟဲ့ဂုဏ်တော်လေးပွားဟဲ့မေတ္တာလေးပို့ဟဲ့ဘလောက်ပဲပြောပြောမလှုပ်ချင်ပညာနဲ့ပတ်သက်လို့တမထတွေဝိပဿနာပညာတရားတွေကိုကြိုးစားပါအားထုတ်ပါလို့ဘလောက်ပြောပြောဟောနာကိုဟိုဘက်လှည့်ထားတယ် တရားပြောရေးနားထဲမှာမခံနိုင်ဘူးဒါတရားတော်မတွေအခုတရားတွေကိုနှစ်သက်တယ်အမြဲတမ်းတရားနားတယ်နားတယ်နားတယ်ဆိုတာအဲ့ဒီကံပါရမီပါလို့နော်အခုတရားတွေဆက်တိုက်တွေထိုင်ကြတယ်တရားတွေနာကြတယ်တပတ်တပတ်ဦးစင်းဟောတာကြီးပဲကိုမေဒီက၃ဘွယ်၃ဘွယ်ဒကာဒကမတွေတရားထိုင်ကြတာဦးစင်းဒီဘက်မှာမရှိဘူး ဟိုတည်းကစကန်းဖွင့်တာတော့လူကနည်းနည်းရှိတာအဲ့ဒါကြောင့်တို့ကဒါကိုယ့်ရဲ့လှုပ်ခြင်းဥစဉ်ကပြောတာကိုယ့်ရဲ့မလှုပ်နဲ့တော်နေဘုန်းကြီးတစ်ပါးနဲ့ငိုတော့ထိုင်နေရလိမ့်မယ်လို့ဒီမျိုးဒီမျိုးအကြောင်းဥစဉ်သိတယ်နဲ့တယ်အဲ့ဒါအဲ့ဒါကြောင့်မို့ဥစဉ်ဒီမှာ၄ရက်ပဲလှုပ်ပေးတယ်อืมဘာကြောင့်လဲဆိုအားနဲ့ကြတယ်ဒါကြောင့်မို့ရဲ့အရင်ဆရာတော်ဖျားကြီးတွေဟိုတုန်းကတီတကူဆရာတော်တို့ဖြူဆရာတော်တို့အာတခါတည်း တရားပွဲကြီးတွေကျင့်ပမယ်သူဟောကန်းကြီးတွေငှားလူက15ယောက်လောက်ရှိတာအဲ့ဒါနဲ့နောင်တော့အခုချိန်ဒီနံပါတ်ကြီးဆရာတော်တွေကြွကူမလာတော့ဘူးเนาะအဲ့လိုနေရာမျိုးဆိုတော့เนาะတော်တော်လောက်ယူရတယ်ဒီမှာဒီလောက်ဦးစေနေမနာညာမနာလောက်တာတော့မှဒါလွယ်လွယ်ရနေတော့လူတွေတန်ဖိုးမသိဘူးလေအခုအမေရိကဒကာတော်မတွေဟိုတရက်ကြတော့မဟုတ်တရားထိုင်တော့ဦးစေ15မိနစ်လောက်အချိန်လိုသေးလို့ဒီဘက်ဆက်ပေးနေတော့မှဦးစင်းဒီကနံပါတ်ကတခုတည်းဆိုမှဝင်တော့မှ အော်မေရိကထိုင်လိုက်ကြတာဖေဟာအားရစရာကောင်းလိုက်တာတဲ့ဖြစ်လာတာဖြစ်လာတာနော်အဲအဲ့တော့ဒီလိုတရားနာဖို့တရားယူဖို့ဝင့်ရဖို့ဆိုတာဥစဉ်ပြောတာအပြစ်ပြောတာမဟုတ်ဘူးနော်ပါရမီလိုတယ်အဲ့ဒါကိုပြောချင်တာနော်ပါရမီရှိမှဒီတရားတွေကိုနာခွင့်ရတာနာကျင်တာအာအဲ့လိုမှမဟုတ်လို့ရှင်အာဘုန်းကြီးကဘာတရားဟောမှမသိဘူးဘုန်းကြီးဒီသွားရင်တရားကျွယ်လှိတ်ဟောနေတာတော့ပြောခံသေးတယ်ဘာလို့လဲနားရဲမဝင်ဘူး မကောင်းတာတွေကြတော့အိုးတချင်းနေနားထောင်လိုက်မလားအိုးဘယ်မှာတဲ့ဘလို့တဲ့ဟေးဆိုအုံအုံအုံအုံနဲ့ဖြစ်ကြတယ်တရားဓမ္မလောက်ကြတော့မရတော့ဘူးတဲ့တရားတွေနာယူကြပါကျင့်သုံးကြပါဆိုတော့မလောက်ချင်တော့ဘူးเนาะအဲ့ဒါကြောင့်မို့တရားတွေမနာယူခြင်းမို့ဆိုတာကလည်းပဲအကုသိုလ်ကအနှိမ့်ဆက်ခံရလို့အကုသိုလ်ကနှိမ့်ဆက်ခံရတော့မကောင်းတာတွေတော့ तू ကအကုန်လုံးနိုင်တယ်ပြောမလားပါမလားကမလားခုံမလား နော်နေရာတိုင်းမှာလှုပ်နိုင်ပါရဲ့တန်းနဲ့ကောင်းတဲ့ကုသိုလ်တရားတွေကိုလှုပ်ဖို့ကြတော့သရာတွေဝီရိယတွေပညာတွေမဖြစ်နိုင်တော့ဘူးသရာလည်းမပေါ်တော့ဝီရိယလည်းမပေါ်တော့ဘူးပညာလည်းမပေါ်တော့ဘူးအဲ့လိုပုံကိုယ်တွေသည်ရသော်ဘုရားက ပြန်ပြီးတော့မြုပ်သွားတဲ့ပုံကိုယ်တဲ့ပေါ်တော့ပေါ်လာတယ်တဲ့လူဘဝကြီးတော့ရသွားတယ်လူဘဝကြီးတော့ရပါရဲ့ဒါပေမဲ့ ပြန်ပြီးတော့မတီးနိုင်ဘူးဘာကြောင့်လဲတရားတို့ဝိရိယတို့ပညာတို့ဆိုတဲ့ဒီသူတော်ကောင်းဥစ္စာယတနာတွေကိုတန်တမာဂိမ်းအောင်မလုပ်နိုင်လို့လူဘဝတခါလာပြီးတော့ပြန်ပြီးတော့သေသွားပြီအပယ်လေးပုံဆင်းတချို့တလေနှစ်ပေါင်းများစွာဦးဇင်းတို့ဟိမွန်တာတောင်ချေရင်းမှာဟိုတုန်းက တာဝတိဆိုတဲ့မြို့လေးတစ်မြို့ရှိခဲ့ဘူးတဲ့ဟိမွန်တာရဲ့တောင်ချေရင်းမှာအဲ့ဒီတာဝတိဆိုတဲ့မြို့လေးမှာမင်းကြီးမင်းသားညီကိုနှစ်ယောက်ထီနံအုပ်ချုပ်မင်းလုပ်ပြီးတော့နေကြတယ်အဲ့ဒီဘဝကနေတည်ပြီးတော့အဲ့ဒီထီနံနေပြန်ဆွဲပြီးတော့အဲ့ဒီမှာပြန်ပြီးတော့ပိတ်တာဖြစ်သူတော်ဖြစ်ခဲ့တဲ့နေရာကြီးထီနံကြီးတွေကပြိုပြက် အကုန်လုံးဆွေးမြေဟောင်းနှွမ်းပြီးလူတွေကအဲ့ဒီမြို့ကြီးကနေနောက်နေရာရွှေ့သွားတော့မြို့ပြက်ကြီးဖြစ်သွားပြီးတစ်ပင်ကြီးတွေပေါက်ပြီးတောကြီးတွေအုပ်နေတာအဲ့ဒီတစ်ပင်တွေပေါက်ပြီးတော့တောတွေဖုံးလန်းနေတဲ့အထိမှညီကိုနှစ်ယောက်က ပိတ်တာဘဝကမကြွဘူးတဲ့နော်ပိတ်တာဘဝမကြွဘူးညီကိုနှစ်ယောက်ကပိတ်တာဘဝဆိုတာအကြာကြီးဩကသဗ္ဗဘုရားရှင်လက်ထက်တုန်းက လဲထွန်နေတဲ့လဲသမားကြီးတယောက်ကတခါတည်းဖရာဘောမှာစော်ကားမော်ကားပြီးတော့ငါတို့လိုလေယာကိုင်းကြမထွန်မဲနဲ့အလကအချောင်စားတယ်လို့ပြောလိုက်တဲ့အကုသိုလ်ကြောင့်တခါတည်းသူ့လေကြီးထဲမှာထွန်ရတာကတ္တဗဘုရားရှင် လက်ထက်ကနေဒီဘုရားရှင်လက်ထက်ဆိုတာမြေဟာ73မိုင်လောက်တက်တယ်တယူဇနာလောက်တက်တယ်ပြောတယ်အဲ့ဒီ73မိုင်လောက်တက်တဲ့နှစ်ကာလကြာအောင်အခုတွက်ကြည့်လေဦးဇင်းတို့အခုလွန်ခဲ့တဲ့ နှစ်20နှစ်30နှစ်100အဲ့လောက်ကဟာတွေကအခုအောက်ထက်ရောက်ရောက်သွားပြီမြေတွေပို့ပို့ပို့ပို့ပြီးတက်လာအဲ့ဒီလိုနဲ့မြေတွေကမြင့်တယ်မြင့်တယ်လာတဲ့အခါရောက်တော့73မိုင်လောက်တက်မှနောက်ဖျားတဆူပွင့်တယ်တဲ့အကြာကြီးနေမှာပွင့်တာကိုပြောတာအဲ့လိုပွင့်တဲ့အခါရောက်တော့အဲ့ဒီစောသောကလယ်သမားကြီးကဖျားကိုစော်ကားတဲ့လယ်သမားဟာဒီကဘာမှာအဲဥဒ္ဒနတို့ဖျားကျင်ပွင့်တော်မူတဲ့အချိန်ထိအောင်လဲထွန်းနေတော့မယ် ယဟန်တော်တော်ဘာပိတ်တာမှမသိဘူးတောထဲမှာ မျက်စိလဲလို့သွားမေးတာအဲ့ဒါကြီးဘွားသူပေါ်လာနေတခါကြီးလမ်းပြောက်နေလို့ပါလမ်းလေးညွန်တော့မှကိုတော်ပြောက်တာအခုမှပြောက်တာတပည့်တော်ပြောက်တာကတ္တဗဖရာသာသနာကြဲလို့ပြောတယ်လမ်းပြောက်ပြီးတော့ဖရာကိုသွားပြီးတော့ဝစီနဲ့စော်ကားမိလိုက်လို့အဲ့ဒီအာကုဇောကနှိပ်ဆက်ပြီးတော့လဲထွန်းနေရတာပတ်ချလဲဒီနာထွန်ပြီးရင်ဒီနာပြန်ထွန်ရင်းနဲ့ပိတ်တာဘွားကြီးနဲ့လဲထွန်းနေရတယ်တဲ့ဒါကြောင့်မို့အဲ့ဒီလို လူဘဝကိုတော့ရောက်လာပါရဲ့လူဘဝမှာ ရောက်ပြီးတော့မှအဲ့ဒီလို အမောက်မောက်အမှားမှားအကုသိုလ်တရားတွေလုံပြီးလို့အရှင်ဒေဝဒတ်တို့လို့အရှင်အဇာတတမင်းကြီးတို့လို့အဲ့ဒီလိုအကုသိုလ်တရားတွေလုံပြီးတော့မှလူဘဝတော့ပေါ်လာပါတယ်ရှင်ဒေဝဒတ်တို့ဆိုဇန်နေလဲရတယ်အဇာတတမင်းတို့ဆိုသောတာပန်တိနိုင်တဲ့ဂုံအကြီးသွေးတွေရှိတယ်ဒါပေမဲ့မိကောင်းဆွေကောင်းဆရာကောင်းတမကောင်းတွေမမီဝဲပဲနဲ့ အကုသိုလ်တရားတွေပေါင်းပြီးတော့လှုပ်သွားလို့သေတဲ့အခါကျတော့ပြန်မြုပ်သွားတာအဲ့ဒါကပေါ်တော့လာတယ်ပြန်မြုပ်သွားတဲ့ဒုတိယပုဂ္ဂိုလ်တဲ့နော်ဒုတိယပုဂ္ဂိုလ်ကလူပြည်တော့ရောက်လာပါရဲ့တဲ့သရသီလတုဒ္ဒစာကပညာဆိုတဲ့ဒီတရားတွေကို သူဟာကြိုးစားပြီးတော့ပွားများပြီးတော့လုံမသွားလို့သေတဲ့အခါရောက်တော့အပေဘုံကိုပြန်ဆင်းရပြန်ပြီနောက်တတိယပုဂ္ဂိုလ်တဲ့ ရေထဲမှာဆင်းလိုက်တော့ပေါ်နေတယ်နော်ပြန်မမြုပ်အောင်လဲသူကလက်ရောခြေရော တခါကို ဖော့လက်နဲ့ခြေနဲ့ကူးအဲ့လိုနဲ့သူကသူ့ကိုယ်သူကဲတင်ထားတာအဲ့လိုကဲတင်ထားတဲ့ပုဂ္ဂိုလ်ကတတ္တိယပုဂ္ဂိုလ်အဲ့လိုပုဂ္ဂိုလ်ကဘလို့ပုဂ္ဂိုလ်မျိုးလဲဆိုရင်ဦးဇင်းတို့အခုတရားဓမ္မတွေလိုမျိုးဒါနဆိုတဲ့ခြေတော့ကလည်းကံနေတယ် သီလဆိုတဲ့လက်ကလည်းပဲရက်နေတယ်ဘာဝနာဆိုတဲ့ခန္ဓာကိုယ်ကလည်းဖော်ထားတယ်လူဘဝရောက်လာတယ်တဲ့အခုဘဝကြီးရလာတဲ့အခါကျတော့အသိဉာဏ်ပညာရှိတဲ့အခါရောက်တော့ဩငါတို့ကလူဘဝနေပြီးတော့ဟာဒီအပယ်လေးဘုံကငါတို့ဆင်းရမယ်ဆိုရင်တော့ဩမလွယ်ပါလားဒီလိုအပယ်လေးဘုံကိုမကြအောင်ကတော့ငါတို့တရားတွေကိုလောက်မှငါတို့ဒါနာတွေကိုပြုမှကိုကျင့်သီလတွေစောင့်တည်မှ တရားဘာဝနာတွေကိုတော့အထုံးမှငါတို့အတွက်စိတ်ချရမှာပါလားငါတို့ကြိုးစားပြီးလှုပ်ထားအောင်ပါပဲဆိုတနေ့တနေ့မနဲ့တောက်တော်ရေကပန်းတော်ကဆွမ်းတော်ကညနေခင်းစီမီလေးတွေလှူထမ်းဟောအိမ်မှာနေရင်းနဲ့လဲဒါနကုသိုလ်လေးတွေပြုဩဂုံတော်လေးပွားလိုက်အရဟံလူမင်းနာမင်းပြမမင်းပေါင်းတို့ပူဇော်ထုကိုခံယူတော်မူတိုက်တော်မြတ်စွာဘုရားဂုံတော်လေးတွေလဲပွားတရဏဂုံလေးလေးလဲဆောက်တည် အော်တရားဘာဝနာလေးတွေလည်းတခါတည်းရကြတော့ဝင်လေထွက်လေလေးမှတ်လိုက်တခါတည်းရကြတော့ယုတ်တရားနာတရားတွေရဲ့ဖြစ်ပျက်တွေကိုရှုလိုက်ဝိပဿနာတင်းရှုလိုက်တမထလှုပ်လိုက်အဲ့ဒီလိုတမထလှုပ်တယ်ဝိပဿနာလှုပ်တယ်ဒါနလှုပ်သီလလှုပ်တယ်လှုပ်တယ်တရားတရားနဲ့လည်းပြည့်စုံတယ်တရားတရားကံကံရဲ့အကျိုးကိုလည်းယုံကြည်တယ်။အော်ငါတို့ဒီပြုတ်နေတဲ့ ကောင်းမှုတွေဟာငါတို့အတွက်အကျိုးပေးမှာပါမကောင်းမှုကိုငါပြုရတော့မယ်ဆိုရင်လည်းအော်ဒါမကောင်းမှုကြီးကငါမလုပ်ချင်ဘူးဒီမကောင်းမှုကြီးကတနေ့ငါဒီပြန်လာပြီးတော့အကျိုးပေးမှာပဲလို့သိပြီးတော့ကောင်းကျိုးတွေမကောင်းကျိုးတွေရဲ့ကံကံရဲ့အကျိုးတွေကိုယုံကြည်အာကိုပြီးတော့ကောင်းတဲ့အကျိုးတွေဟာငါတို့အတွက်ကောင်းကျိုးတွေရသေးနိုင်မယ်အဲ့တော့ကောင်းတာတွေများများလုပ်တနေ့တနေ့ နော်မကောင်းမှုမှန်သမျှရှောင်ကောင်းမှုမှန်သမျှဆောင်ကောင်းတာတွေအကုန်လုပ်ပြီးတော့မိမိရဲ့စိတ်လေးကိုတမထနဲ့ဝိပဿနာနဲ့ဂုံတော်နဲ့မေတ္တာနဲ့ဖြူစင်အောင်ထားအဲ့ဒီလိုစိတ်ကလေးကိုဖြူစင်အောင်ထားပြီးတော့ကြိုးစားပြီးတော့နေတဲ့ပုဂ္ဂိုလ်ကသရတရားတွေနဲ့လည်းပြည့်တယ်ဝိရိယတရားတွေကကြိုးစားပြီးလောက်ရတာလေဝိရိယကဒါကြောင့်မို့ဦးဇင်းဆိုရင်ရွတ်တာဖတ်တာပဲလှုပ်လို့တရားထိုင်တာပဲလှုပ်လို့လှုပ်ရင်ဦးဇင်းအဋိဌာန်နဲ့လှုပ်ရတာဘာလို့လဲတခါလေပြင်းလို့နော် ပြင်းလို့တခါတလေကြောင့်မလောက်ချင်တော့ဘူးစိတ်တွေကอืมနည်းနည်းနားလိုက်ပါဦးမယ်ပါသေးတယ်ကိုကိုကိုစိတ်ကလျှော့တာဩငါနဲ့မက်မရဖို့မရသေးပါဘူးဆိုမှဟိုကနားကျင်ရတယ်ဟိုကနားကျင်ရတာနဲ့ငါမဖြစ်ပါဘူးဆိုဘာလို့ရလဲဆိုအဋိဋ္ဌာန်နဲ့တက်ရတာအဲ့ဒါဝီရိယပဲเนาะအဋိဋ္ဌာန်နဲ့တက်တဲ့အခါကျတော့ဥစဉ်ကအဋိဋ္ဌာန်ပြတ်မှအရန်ကြောက်တယ်အဋိဋ္ဌာန်ကြီးပြတ်မှအရန်ကြောက်တယ်တရားထိုင်တိုင်းဘာလို့လို့အဋိဋ္ဌာန်နဲ့ချတာအဲ့ဒါမျိုးလောက်တဲ့အခါကျတော့အဋိဋ္ဌာန်ကျတော့ အိုးခေါင်းမထောင်ញင်လဲတခါတော့ဖျားကန်းရှိရောက်အောင်သွားတော့တာအဲအဲ့ဒီကြတော့ तू ကအဲ့ဒါဝီရိယဆိုတွန်းတင်တာနော်အဲ့ဒီလိုဝီရိယနဲ့ကိုကိုကိုတခါတည်းအဋိဌာန်နေနဲ့အဲ့လိုတွေများများလှုပ်ပေးလှုပ်ပေးလှုပ်ပေးလှုပ်ပေးတဲ့အခါကျတော့ဟောဝီရိယအားတွေကကောင်းတနေ့တနေ့ကိုလှုပ်ခဲ့တဲ့အလုပ်ကြီးတွေပြန်ပြီးတော့လဲကြည့်လိုက်တဲ့အခါကျတော့တလှမ်းချင်းတလှမ်းချင်းတောင်ပေါ်တက်တဲ့လူလူတက်နေတော့ကတော့မသိတာဘူးလေတလှမ်းချင်းဆိုတော့တောင်ထိပ်ရောက်တဲ့အခါကျမှအိုးငါတက်ခတာမြင်ကြီးပါလား ဟောအခုလည်းပဲဝီရိယလေးနဲ့တွန်တင်ထားတဲ့ပုဂ္ဂိုလ်ကဩငါပဋ္ဌာန်းတွေရွတ်ခဲ့တာတော့ဘလောက်များပြီဂုံတော်တွေပွားခဲ့တာတော့ဘလောက်များပြီတရားတွေထိုင်ခဲ့တာတော့ငါဘလောက်များပြီဟော ကိုထိုင်ခဲ့တဲ့ဟာတွေကိုရတဲ့တမာတိတွေကိုရတဲ့ပညာတွေဩတရားတွေမှတ်ရင်းနဲ့ငါမှတော့ရုပ်တဲ့နာနေကိုငါဟောဒီလိုဖြစ်ပြတယ်ငါမြင်လာပြီဩအယောသူတွေဒီလိုမြင်တယ်အတုပါတွေဒီလိုမြင်တယ်ဩဒီလိုအမောင်မွားတွေကဒီလိုကြပါလား အော်ဒီဆင့်နေတော့ငါရောက်ပြီဟောကိုအားထုတ်ခဲ့တဲ့ကိုရောက်ခဲ့တဲ့တရားတွေကိုပြန်လဲပြီးကြည်ပီတိတွေဖြစ်တာအော်ငါယဟန်ဘုရားရောက်ရကြုံ납ပြီအော်သာသနာတော်တွင်မှာငါလူဖြစ်ရကြုံ납ပြီကိုကိုကိုကုစုတွေကိုလှုပ်ရင်းလှုပ်ရင်းလှုပ်ရင်းနဲ့နောက်ပိုင်းကျကုစုတရားတွေကလည်းအဲ့လိုဝီရိယနဲ့အတင်းတွန်းတင်းတွန်းတင်းတွန်းတင်းလောက်တော့တနေ့တနေ့မလှုပ်ဖမ်းမနေနိုင်တော့ မနမောလျာနဲ့မောချုပ်တနေကုန်ဂုံတော်ပွားလိုက်မေတ္တာပို့လိုက်ကိုယ့်အကိုတရားလေးမှတ်လိုက်အဲ့လိုနေရတဲ့ဘဝကငြိမ်းချမ်းလိုက်တာအရင်တော့ကတရင်လေးဖတ်လိုက်ဟိုဒေါသဖြစ်လိုက်ဒီဒေါသဖြစ်လိုက်နော်စိတ်ထဲမှာမဖြစ်ဘူးလားအခုမြင်တိုင်းမြင်တိုင်းတခါတော့အဲဟိုတနေ့ဆိုရင်ဒကမာကြီးတယောက်သူသားသမီးတွေက ခရိယန်ဆိုတော့လေတရားလည်းဟောလို့မရဘူး။အော်သူတိုင်းနဲ့သူကံခံမစေတော့နော်သူဘေးကအဖေါ်ဆွေမျိုးတွေနဲ့အဲ့ဒါလိုက်လာတာမဲဘုံမျိုးကိုတဲ့ဒါပထမဆုံးခောက်ပါတဲ့အဲ့တော့သူကပတ်မျိုးကနေအလဲလာတာတဲ့လဲလာတော့အဲ့ဒါတားတဲ့သမီးတွေကအမေအမေဒီမှာဆိုရင်ကြာရင် တွေးတက်ပြီးတော့ဒုက္ခဖြစ်လိမ့်မယ်အမေအလဲတာသွားတော့ဆိုဘာလို့လဲဆိုတော့ तू က သတင်းတွေနေတိုင်းဖတ်ပြီးမြန်မာပြည်အကြောင်းဖတ်ပြီးနေတိုင်းဒေါသတွေကြီးပဲဖြစ်နေလို့တဲ့နော်သတင်းတွေဖတ်ပြီးနေတိုင်းဒီဒေါသတွေကြီးပဲဖြစ်တော့ဇဲဟာဇူဟာနဲ့ဆိုတော့ကြာတော့သမီးတွေကလည်းဝေးရပို့တာနေမှာပေါ့တော့နော်ခရီးသွားတော့ဆိုပြီးတော့အဲ့တော့လူတိုင်းလူတိုင်းဟာဒကာဒကမတို့ဒါဥစဉ်တော့သူများကိုအပြစ်ပြောတာမဟုတ်ဘူးနော်လူတိုင်းမှာဖြစ်တတ်တဲ့စိတ်ကိုပြောတာဗုဒ္ဓဘာသာတွေမှာလည်းအဲ့စိတ်ဖြစ်မှာပဲမွတ်စလင်မှာလည်းအဲ့စိတ်ဖြစ်မှာပဲခရစ်ယာန်မှာလည်းအဲ့စိတ်ဖြစ်မှာပဲ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 မကောင်းတဲ့အကုသိုလ်ကံတွေပြုတ်ခဲ့လို့ဒီဘဝမှာရက်ရက်ဆက်ဆက်အနှိမ့်ဆက်ခံရတယ်အသက်ခံရတယ်အဖြတ်ခံရတယ်ဆိုတာဩတတ္တဝါတွေဟာသူ့ကံအလျောက်သူ့အတူဖြစ်နေကြတာပါလားလို့ဟောဥပေက္ခသဘောနဲ့ကံကိုဆင်ញင်ရတယ်မေတ္တာတွေထားပေးရတယ်ကြမ်းပါကြပါစေချမ်းသာကြပါစေမြန်မာပြည်တပြည်လုံးမနဲ့မိုးလင်းတာနဲ့ဥဒင်းဆိုအာယုန်နဲ့ညှိုးပြီးတော့အလင်းတက်နဲ့ဖြန့်မြန်မာတနိုင်ငံလုံးရှိကြတဲ့ ရန်ရှင်လူပြည်သူများနဲ့လူနာပြမတ attva အလုံးရဲ့အတွင်းတန်တမ်းမှာဥစဉ်ရဲ့ပို့တဲ့မေတ္တာဓာတ်တွေကိမ်းပါစေစက္ခုအကြီးသောတာအကြီးဂါဏအကြီးဇိဝအကြီးကာယအကြီးမနောအကြီးမြန်မာနိုင်ငံတွင်းမှာရှိကြတဲ့ရဟန်းရှင်လူပြည်သူအလုံးတို့ရဲ့စက္ခုအကြီးသောတာအကြီးဂါဏအကြီးဇိဝအကြီးကာယအကြီးမနောအကြီးဆိုတဲ့အတွင်းအာယတနာ6ပါးတို့ အကျွန်ုပ်ရဲ့မေတ္တာဓာတ်တွေပြန့်နှံ့၍တည်ပါစေဆိုပြီးမေတ္တာလှိုင်းနဲ့ဖြန်းပြီးတော့အလုံးရဲ့လူတိုင်းလူတိုင်းအသီးသီးတန်တန်မှာမေတ္တာဓာတ်တွေကိန်းနေအောင်ပို့စိတ်လေးကကြည်လင်အဲမြအဲ့ဒီကြည်လင်အဲမြနေတဲ့အခါကျတော့ဘာဖြစ်လဲဟောမေတ္တာဇံကုသိုလ်တွေရတယ်ဇံတော့မဖြစ်သေးဘူးပေါ့မေတ္တာကုသိုလ်ရတယ်နော်ဒီနေ့ အိုးပေါင်းတရားနဲ့တနေ့သုံးခါလောက်ထမင်းချက်ပြီးလှူဒန်းခြင်းထက်အဲ့ဒီနို့တညစာခမ်းမြလက်ဖြောက်တစ်ချက်ဒီခမ်းမြလောက်အဲ့ဒီမေတ္တာကမ္မထံကိုစီးဖြန်းတာကပို့ပြီးကုသိုလ်ရတယ်။ဟောမြန်မာပြည်အကြောင်းကြားနေရင်စိတ်ဆင်းရဲနေစိတ်ဆင်းရဲမဲ့အစားမေတ္တာတွေပို့ပေးတယ်တဏှာကရုဏာတွေကရုဏာတွေပို့ပေးတယ်ကရုဏာကြောင့်ဒုက္ခပတ္တစာနဲ့ပို့တာပေါ့တတ္တဝါတွေဒီဆင်းရဲဒုက္ခမှာလွတ်ပါစေလွတ်ပါစေ။ အဲ့ဒီလိုကနေပြီးတော့တွေ့ရတယ်ကြုံရတယ်အခုတော့တခါလေစွန်းစားရင်းနဲ့လဲဥမာဦးစင်ဆရာတော်ဖျားဒီနေ့တော့ဘလောက်သေးပြီအေးအေးအေးအေးအေးသေးပြီဆိုတော့လဲဥပ္ပခါသဘောနဲ့ထားရတာပေါ့မေတ္တာပို့လို့မရတော့ဘူးဆိုရင်လေဟုတ်တယ်မဟုတ်လားနော်အဲ့တော့ကြားလာရတဲ့အပေါ်မှာဘာပဲတွေ့တွေ့ယောနီတော်မနတိကာရနဲ့နှလုံးသွင်းတတ်တဲ့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ကချမ်းသာတယ်ကုသိုလ်ရတယ် နှလုံးမသွင်းတတ်တော့ဘူးဆိုတော့သူတို့ခရိယန်တွေကြတော့အဲ့ဒါမျိုးမသွင်းတတ်တော့ဘူးဆိုတော့ဘယ်လိုလုပ်မလဲဟာဒါမတရားသဖြင့်အနိုင်ကျင့်တာတတ်တာဖြတ်တာအနိုင်ကျင့်မှလည်းသိတယ်လေမတရားသဖြင့်မှလည်းသိတယ်လေဘသူမှကိုသွားတားလို့ကိုမရတာလေဟုတ်တယ်မို့လားတားလို့မရတဲ့ဟာကြီးထိုင်ပြီးဒေါသဖြစ်ပြီးဆင်းရဲနေတော့လေကိုကဒေါသတွေဖြစ်နေတော့ကိုပဲအကုသိုလ်ပြန်ဖြစ်ပြန်ရောဒါစိတ်ရဲ့နိယာမှာဒီလိုလာတာလေအဲ့တော့ဦးဇင်းတော်က ဖះအဆုံးမတွေရထားတဲ့ပုံကိုယ်တွေဆိုတော့ကိုယ်စိတ်လေးကိုပြန်ဆုံးမဆုံးမပြီးတော့အော်ဒါတတ္တဝါတွေသူဟာသူကံတွေကြောင့်ဖြစ်နေကဲကိုကူညီနိုင်တာကူညီပေးမယ်စောင့်ရှောက်နိုင်တာစောင့်ရှောက်ပေးမယ်ထောက်ပံ့နိုင်တာထောက်ပံ့ပေးမယ်ဟောစောင့်ရှောက်ခြင်းထောက်ပံ့ခြင်းကူညီခြင်းကိုလုံးနိုင်တာလုပ်ပေးပြီးတော့စိတ်ကိုကြတော့လောဘဒေါသအကန့်ကြီးမခံရအောင်နှလုံးသွင်းကိုမှန်အောင်သွင်းရတယ်အဲ့ဒီတော့ဘာဖြစ်ကုသိုလ်တွေဒီဘက်ဆက်တိုက်ဖြစ်နေတာမကောင်းမှုအကုသိုလ်ကဝင်ခွင့်မရတော့ဘူး နော်ဒါကြောင့်မို့အဲ့ဒီလိုမိမိရဲ့စိတ်တဏ္ဍမှာသရာတရားတွေဝိရိယတရားတွေပညာတရားတွေဒီတရားတွေဂိမ်းပြီးတော့နေအောင်လှုပ်လို့ဦးဇင်းတို့ဒကာဒကမတွေကတော့ပေါ်ပြီးတော့မျောနေတာမျောတော့မျောနေတာနော်မျောတော့မျောနေတာတဘွားပြီးတဘွားတဘွားပြီးတဘွားသွားတာလဲမျောနေတာဟောတစ်နှစ်ပြီးတစ်နှစ်ကလည်းအခုမျောမနေဘူးလား တနှစ်ပြီးတနှစ်ကလည်းရှေ့တိုးရှေ့တိုးရှေ့တိုးနီးလာပြီဦးဇင်းတို့တို့ဦးဇင်းကတခါလေစဉ်းစားတယ်ဘုန်းကြီးဆိုတော့တေချာဘောမိရှုခံမှာ မိရှုခံဖို့နေပြီနော်ကိုကိုကိုဆင်းညင်တာမရဏတတိငါမိရှုခံရဖို့နေပြီနော်မိရှုခံရဖို့နေပြီနော်အဲကိုကတရားပြပေးထားတဲ့ပုံကိုယ်တွေဟိုမှာတေတဲ့အခါကျတော့ပြုံပြုံလေးတွေဟိုမှာတေတာလေးတွေတွေ့ရတဲ့အခါကျတော့တို့ဘုန်းကြီးလည်းဘလို့နေလဲလဲကြည်အောင်ပါနော် ကြည်အောင်မှာဘုန်းကြီးလည်းလာပြီးတော့တခါလည်းပြန်တော့မူပြီးဆိုဘုန်းကြီးမလို့နေလဲပြုံးပြုံးသေးသလားမဲ့မဲ့သေးသလားလာကြည့်ကြအောင်မှာအဲ့တော့အကုန်ပြင်ဆင်ထားရတာအခုချိန်မှာနော်အဲ့တော့အကုန်လုံးဒါသေခြင်းတရားတွေကလည်းမျောပြီးတော့သွားနေရတယ်နော်တနှစ်ပြီးတနှစ်တနှစ်ပြီးတနှစ်ဟောအဲ့ဒီကနေတလာပြီးတလာနော်မျောနေတာတဏှာယီပြီးတဏှာယီနော်တဆက်ကံပြီးတဆက်ကံစောတော်ကစ သီလယူတော့ကယုတ်နဲ့နာနဲ့အခုယုတ်နာမရှိတော့ဘူးနော်အဲ့တော့ကယုတ်နာနေကအခုယုတ်နာနဲ့တစ်ထပ်တည်းမဟုတ်ဘူးအလုံးကဖြစ်ပြီးတော့ပြတ်သွားပြီတဲ့အဲ့ဒါကိုဘယ်ချိန်ကျမှသိလဲ10နှစ်15နှစ်လောက်နေတော့မှဆန်နေဖြူလာပြီပါးရည်တွေကတွန့်လာအော်ငါတော်တော်အိုးလာပါလားလို့သိတာတကယ်တမ်းကတော့စက္ကန့်တိုင်းစက္ကန့်တိုင်းစက္ကန့်တိုင်းလေးမှာပြောင်းနေတာတဲ့မျောနေတာ နော်ဇာတိအနေပြီးတော့ဘယ်ထိမျောနေလဲဇရာမရဏအထိမျောနေပြီးနောက်ဘဝတွေဆက်ပြီးတော့တဏှာရှိရင်သွားရလေအောင်မယ်တဲ့ထပ်ပြီးမျောရလေအောင်မယ်တဲ့နော်ဒါကြောင့်မို့ပေါ်ပြီးမျောနေတာတဲ့ဒါပေမဲ့စိတ်ချရပြီလားဆိုတော့မကူးမခတ်နိုင်ကိုမဖော့နိုင်တဲ့နေ့ကြရင်တော့ပြန်ပြီးတော့မြုပ်သွားနိုင်တယ်နော်အခုကတော့ဒီလိုဒါနတွေလုပ်နေတဲ့ပုံကိုယ်တွေသီလတွေလုပ်နေတဲ့ပုံကိုယ်တွေဘာဝနာလုပ်နေတဲ့ပုံကိုယ်တွေကတော့ သူကတော့သေသွားရင်လဲလူပြည်ပြန်ဖြစ်မယ်နတ်ပြည်ပြန်ဖြစ်မယ်လူပြည်နတ်ပြည်တွေပြန်ပြီးတော့ဖြစ်နိုင်တဲ့ပုံကိုယ်တွေမို့အဲ့ဒီလိုပုံကိုယ်တွေကတော့ဘဝမှာတဲ့မြုပ်မျောမမျောပဲနဲ့ပေါ်မျောမျောတဲ့ပုံသုံးဦးမြောက်ဒါဦးဇင်းတို့တွေကတော့ပေါ်မျောမျောတဲ့အထက်မှာပါတယ်နော်ဒါကအဲ့ဒီကနေပြီးတော့နောက်နံပါတ်၄ပုံကိုကြတော့ပေါ်မျောမျောနေတာကို तू ကမကျင်နာဘူးငါအချိန်ငါ တစုံတရာများနော်လှိုင်းနေနဲ့တွေ့ရင်လည်းငါမှမြုပ်သွားနိုင်တယ်နောက်တူကသူစဉ်းစားတာမိချောင်းနေမကန်းနေငမန်းနေနဲ့တွေ့ရင်လည်းငါမှသေသွားနိုင်တယ်အဲ့တော့ငါကန်းကိုတော့ရောက်အောင်ကူးမှာပဲဆိုပြီးတော့ तू ကအဲ့ဒီမှာမျောလာခဲ့တုန်းကစောစောတောင်ချရေမျောတဲ့အခါမှာတဲ့တစ်တေတုံးနေဝါတွေအမိုက်တွေဒိုက်တွေအကုန်ပါအဲ့ကြားထဲမှာကိုကမျောနေရ မျောနေရတဲ့အခါကျတော့သူကလက်နဲ့ခြေနဲ့ရက်ဖဲပြီးတော့အဲ့ဒီအမိုက်တွေခြုံနေတုံးနေဝါးတွေကိုဖဲဖဲဖဲဖဲပြီးတော့သူကကန်းကိုရှာတာကန်းကိုရှာလိုက်တဲ့အခါကျတော့ကန်းကိုလှမ်းပြီးတော့မြင်ရတဲ့ပုံကိုအဲ့ဒါနံပါတ်၄ရောက်မြောက်ပုံကိုအဲ့ဒီပုံကိုကတော့သူကလက်တွေခြေတွေနဲ့ရက်ပြီးတော့ငါဒီတိုင်းကိုလေးဖော့ပြီးတော့အသာလေးရင်မနစ်ယုံနေလို့မရဘူးတနေ့ပြန်နစ်လိုက်မယ် ပြန်ပြီးတော့မြုပ်သွားလိမ့်မယ်အဲ့တော့ကန်းရောက်မှသာလင်စိတ်ချမှာငါကန်းရောက်အောင်ကူးမယ်ဆိုပြီးတော့သူကအဲ့ဒီအမိုက်တွေဒိုက်တွေတုံးနေဝါတွေကိုလက်နဲ့ခြေနဲ့ဖယ်ရှားရက်ပြီးတော့ကန်းကိုရှာတယ်ကန်းကိုမြင်တဲ့ပုဂ္ဂိုလ်အဲ့ဒါကန်းမြင်တဲ့ပုဂ္ဂိုလ်ဆိုတာကဘာလဲဆိုရင် သောတာပန်တည်တဲ့ပုဂ္ဂိုလ်ပြောတာသောတော်ကဒီဘက်က၃ဦးကပုထုဇဉ်တွေတဲ့အပယ်လေးဘုံသားတွေ တခါပေါ်ပြီးတော့လူဘဝရောက်ပြီးတော့အပယ်ပြန်ကြတဲ့ပုံကိုယ်တွေလူဘဝမှာဆက်ပြီးတော့ရက်တီးပြီးတော့ကောင်းတဲ့သုကတိတွေသုကတိဘုံတွေကိုထပ်ပြီးတော့နေနေအောင်လုပ်တဲ့ပုံကိုယ်အဲ့ဒီ၃ဦးကပုထုဇဉ်အခု၄ဦးမြောက်ဖြစ်တဲ့သောတာပန်ဖြစ်အောင်ကြိုးစားမယ်ပုံကိုယ်ကတော့သူ့အတွဲထဲမှာအော်လှိုက်လုံးနေဆိုတာတခြားမဟုတ်ဘူးလှိုက်လုံးနေဆိုတာ လာဘောအလာဘောယာသောအယာသောနေတံပတာနံဒုက္ခံဒုက္ခံဆိုတဲ့လောကရန်၈ပါးကိုပြောတာ တခါတလေကျတော့စီးပွားတွေရှာလိုက်တာလွယ်လွယ်ကူကူလေးရလိုက်တာတခါတရံကြတော့လေဘဝမှာခက်ခဲလိုက်တာဘလောက်ရှာရှာရှာလို့မရအစင်မပြေဘူးလာဘောအလာဘောနော်တခါတရံကြတော့လေစီးပွားတွေဥစ္စာတွေရှာရတာအစင်ပြေတယ်တခါတလေကြတော့မပြေဘူးမပြေတဲ့အခါလဲရှိရတယ်အဲ့ဒါလဲလောကရန်ပြေတဲ့အခါလဲရှိတယ်အဲ့ဒါလဲလောကရန်ရတော့အရတော့တဲ့ အချွေရန်သင်ပင်တွေသားတွေသမီးတွေမြေတွေမြစ်တွေအတိုင်းဝိုင်းကြီးနဲ့နေရတဲ့အခါရှိတယ်။ဟောနောက်ကြတော့တဖြည်းဖြည်းတဖြည်းဖြည်းနဲ့ तू ကခွဲခင်ခွဲမခွဲရင်ကိုကခွဲ။ဩဆွေသေးလို့ကိုမျိုးသေးလို့နောက်ဆုံးလင်းနဲ့မရနှစ်ယောက်ရှိအောင်တော့တော့မှတယောက်ကသေရတယောက်ထဲကြံ။ဟောအချွေရန်သင်ပင်တွေဆိုတာအဲ့လိုလောကရာမျိုးတွေနဲ့လေဦးဇင်းတို့ဒကာတော်မတွေတနေ့ကြုံကြရလိမ့်အောင်မယ်။ ချွေရန်သိမင်းနဲ့နဲ့ပျော်ပါနေရလို့ငါတော့ဟုတ်လာပြီလို့မထင်နဲ့တဲ့အဲ့ဒါလောကရန်လောကမှာကြုံတွေ့ရမယ်လောကရန်တရားကအခုချိန်တပြောပြောနဲ့နေပြီးတော့ဖះမေတရားမေနေရင်ဟောတကယ်အရေးတကယ်ဖေးတော့ကြုံတဲ့အခါကျတော့ထောက်ရတရားမရှိတော့ဘူးအသက်ကြီးမှတရားလုပ်ဖို့ဆိုတော့တော်တော်ခက်တယ်ဒီနိုင်ငံတွေမှာဆိုရင်စိတ်တစယောဂါတွေအများကြီးဖြစ်တယ် ဘာကြောင့်လဲငယ်ငယ်ရွယ်ရွယ်မှာစိတ်ကိုလွတ်ထားတာတောက်မယ်စားမယ်ပျော်မယ်လူဘဝဆိုတာဒါပဲပျော်ပျော်နေရမှာပဲလို့တွေးပြီးတော့ဖျားမှန်းလည်းမသိတရားမှန်းလည်းမသိစိတ်ကိုလွတ်ထားပြီးတော့ပျော်ခြင်းတိုင်းပေါ်ပျော်နေခဲ့တဲ့ပုံကိုယ်တွေကအသက်ကြီးလာတော့အဲ့ဒီငယ်ငယ်ကလေး training လုပ်မလာတဲ့အဲ့ဒီစိတ်ကအသက်ကြီးတော့မလုံနိုင်တော့အဲ့ဒီမှာ depression ဖြစ်ရတာတို့စိတ်မနှံ့တာတို့ အမျိုးမျိုးသောအဲ့ဒီစိတ်ယောဂါတွေအကုန်ဖြစ်ရတာအဲ့ဒါစိတ်ကိုမနိုင်နင်းခဲ့လို့စိတ်ကို training မလုပ်လုပ်ခဲ့လို့အဲ့ဒါကြောင့်မို့လောကရန်တရားတွေနဲ့တွေ့ကြုံတဲ့အခါရောက်တော့မခံနိုင်တော့ဘူးတဲ့စီသိန်းတွေပေါ်တော့ကတော့လောကရန်လို့မမြင်ဘူး အချွေရံနေပေါ်တော့ငါလောကရန်လို့မမြင်ဘူးစိစိမ်နဲ့ပျက်စီးတဲ့အခါအချွေရံနေပျက်စီးတဲ့အခါကျမှယင်ပါစီတီးပြီးငိုရတယ်အဲ့ဒီလောကရန်နေလဲလာလေအောင်မယ်နေတံပဒနာဟာဒီပုဂ္ဂိုလ်တော်လိုက်တာတော်လိုက်တာတော်လိုက်တာဆိုပြီးတော့ချီးမွမ်းနေတဲ့အချိန်ကာလကလည်းအဲ့ဒါလောကရန်အဲ့ဒါလောကရန်လို့သိလားလို့မသိဘူးအဲ့ကြတော့ငါတော်လို့လို့ထင်လာတာနော်ငါတော်လို့သူတို့ချီးကျူးကြတာ သူတို့ချီးကျူးရလဲငါခံလောက်တာပေါ့ကွာငါလဲဒီလောက်ကြိုးစားလိုက်တာဒီလောက်လှုပ်လိုက်တာကိုဟောတနေ့နဲ့တစ်ချိန်ချိန်ရောက်တော့ဟောအကဲ့ရဲ့တွေခံရပြီငါမဖြစ်မဖြစ်ရလေခြင်းအဲ့ဒီကြတော့ဒေါသတွေဖြစ်စိတ်ကိုအလဲမတရားမထားနိုင်တော့ဘူးတဲ့နော်အလဲမတရားမထားနိုင်တော့ဘူးအဲ့ဒီကြတော့တချို့တလေကိုကိုကိုတတ်တောင်သေးတယ်ဒါတော့နံမပြတ်တဲ့ဘွားကြီး သူများတွေအထင်လွဲအမြင်လွဲခံရတဲ့ဘဝကြီးငါမနေချင်တော့ပါဘူးမဟုတ်ဖက်နဲ့တော့မှကိုကိုကိုဘဝအရှုံးပေးပြီးတည်သွားတဲ့ပုံကိုယ်တွေကြည့်တယ်အဲ့ဒါဘာကြောင့်လဲဆိုတော့ကောင်းတာဆိုးတယ်ဆိုတဲ့နှစ်မျိုးလာတဲ့အပေါ်မှာစိတ်ကိုအလဲလက်မထားနိုင်လို့ကိုယ့်ရဲ့စိတ်ကိုအလဲလက်ထားပြီးတော့ဩချီးမွမ်းနေလဲအင်းအင်းအင်းဒါဒီနေ့ချီးမွမ်းပြီးနောက်နေ့အကဲ့ရလဲလာရလာမှာနော် စိတ်ကအဲ့လိုထားလိုက်လို့ချင်းအဲ့ချီးနှမွားနာပေါ်မှာလဲဝမ်းမသာတော့ကဲ့ရတဲ့ခါကျတော့အဲလောကကြီးကဒီလိုပဲသူနဲ့အကြိုက်တွေ့ရင် ကောင်းတယ်ပြောမယ်သူ့အကြိုက်မတွေ့ရင်မကောင်းတာပြောမယ်သူ့လိုလိုက်ပဲနေသေးများလှုပ်ပဲနေသေးများကောင်းတာပြောမယ်မလှုပ်ပဲတဲ့နေ့ကျတော့အကြိမ်တရာလှုပ်ပဲခြင်းလှုပ်ပဲတစ်ကြိမ်မလှုပ်ပဲအဲ့နေ့ရန်သူလှုပ်ပြတာပဲနော်ဒါကြောင့်မို့လောကကြီးထဲမှာနေရတဲ့အခါမြတ်စွာဘုရားတဏှာမှာနော်ကျေးဇူးတရားနဲ့ပတ်သက်လို့ပြောတာလေးတခုဒါစက်မိလို့ပါ ကျေးဇူးမသိတတ်တဲ့လူတွေဟာတဲ့ဟောဒီကဘာပထဝီမြေကြီးအကုန်ပေးလည်းမသိဘူးတဲ့မြတ်စွာဘုရားအဲ့လောက်ဒီကိုဟောတာအဲ့ဒီတော့ကိုကတခါတရံမှာသူတော်ဘာတွေပေါ်ကျွေးမွေးမယ်စောက်ရှောက်မယ်အကြိမ်ကြိမ်နဲ့ကူညီမယ်ဘလောက်ပဲကူညီကူညီအကြိမ်ပေါင်း100ကူညီ1000ကူညီကူညီတော့တော့ပြုံပြုံပြုံပြုံနဲ့နေတယ်မကူညီတဲ့တနေ့ကျတော့အပြစ်တွေပြောကုန်ပြီအဲ့ဒါလောကဓာတ် အဲ့ဒီကြတော့လောကရန်ကိုစိတ်မထတတ်တဲ့ပုဂ္ဂိုလ်ငါတလောက်ကူညီခဲ့ရပြီးတော့ငါပေါ်တလို့လောက်ရသလားဆိုတော့ဒေါသတွေနဲ့တုံပြန်ခိုက်ရန်တွေဖြစ်အကုသိုလ်တွေဖြစ်ကြရတယ်နော်အဲ့ကြတော့ထောင်နဲ့ရောက်တန်းနဲ့ရောက်ဒါလောက်ကျေသူမသိတဲ့ကောင်ကွာဒါလောက်ငါလောက်ပြတော့မယ်ဆိုပြီးဖြစ်ကုန်ရောနော်တခါတရံကြတော့လဲချမ်းသာတယ်တခါတရံကြတော့လဲဆင်းရဲတယ်ချမ်းသာတဲ့အခါကြတော့လဲငါတော်လို့ ဆင်းရဲတဲ့အခါကျတော့လေအမလေးငါကန်ဆိုးလိုက်တာလို့လူကအဲ့ဒီလိုဖြစ်တယ်အဲ့ဒီလောကဓာန်တရား၈ပါးအကောင်၄ပါးအဆိုး၄ပါးမှာဥစ္စံတော်တရားတော်မတွေဘာပဲကြုံကြုံစိတ်ကိုတည်ထအောင်ထားနိုင်ရမယ်တဲ့ကိုယ့်ရဲ့စိတ်ကိုနော်ချီးမွားနားတွေလာရင်လည်းအော်အခုချီးမွားပြီးတော်နေကဲရလာခြင်းလာမှာဟဲ့ကဲကဲကဲကဲအခုချမ်းသာပြီလဲတော်နေအကုန်လုံးပြက်ပြက်ပြုံးပြီးတော့ဆင်းရဲသွားနိုင်တယ်ဟဲ့နော်အခုဆိုရင် မြန်မာပြည်မှာအခုတကားတယ်ဘာနဲ့ိုတော့အထာအထာအထာတဲ့လူတွေနော်အကုန်လုံးတခါတည်းအခုတော့စိုးရိမ်မှုတွေနဲ့ပူဆွေးမှုတွေနဲ့အဲတခါတည်းရှောက်တိုက်ရှောက်တိုက်ကြားနေရတာအရင်တော့ကရှိတဲ့ဟာတွေကအခုကဗန်တွေကဗမာပြည်ဗန်ဘာဖြစ်မှလည်းမသိတော့လေအဲစိုးရိမ်နေရတာဟိုတည်းနေ့ကဥစဉ်ကို တိမ်ဆောက်ဖို့တိမ်တစ်ထောင်လှူမယ်ဆိုပြီးတော့ဗန်းထဲမှာထည့်ထားတဲ့ဒကမာကြီးကလည်းဟိုတနေ့ကစိတ်တယ်ပူလို့အရှင်ဘုရားအလှူလေးကမြောက်မြောက်ပါဘူးလားဖေဟာဟိုတနေ့ကလည်းလှမ်းကြောက်တယ်အဲနဲ့သူသမီးပြောတယ်ငါမပူရတာမဟုတ်ဘုန်းကြီးလည်းပူနေပါပဲလို့ပြောတယ်ဘာလို့လဲဆိုတော့ဦးသေးကလည်းဒီဒီနားနေ့တော့ကြောင်းနဲ့ဆောင်ဆောက်မယ်ဆိုပြီးလက်မထိုးမဲ့ဆဲဆဲမှာတခါတည်းအဲ့ဒီမှာ3900တလုံးရ3400တလုံးနှလုံးလက်မထိုးမဲ့တပတ်အတွင်းမှာ လက်မကမထိုးလိုက်ရဘူးအာနာသိမ့်သွားတော့ဟိုကလည်းဗန်ထဲမှာဆိုတော့အဲ့တော့ငါမပူတာမဟုတ်ဘုန်းကြီးလည်းပူနေရမှာပဲလို့ပြောဘုန်းကြီးပူတော့ပူတာဘုန်းကြီးဘုန်းကြီးပူကခွာထားတာနော်လောကကြီးမှာရှိတော့လဲပူရတာမရှိတော့လဲပူရတာပဲဟုတ်တယ်မဟုတ်လားเนาะဒါတွေကလားနေမှာပဲเนาะကျုံနေမှာပဲဒါတွေကလောကရန်တရားတွေနဲ့ကျုံနေတဲ့အခါကျတော့ ယုံတော့ဘာတတ်နိုင်မှာလဲကိုယ်စိတ်ကိုငြိမ်းအောင်ပဲထားယုံပဲရှိတာပဲလေဟုတ်တယ်မဟုတ်လားလုံးဆရာကြီးလို့ဦးဇင်းတို့ဆိုလဲသာသနာပြုလုပ်ငန်းဆိုတော့ဝတ္ထုငွေချင်းမပါလို့မှမရလားကြောင်ဆောက်ရမယ်ဖျားတဲရမယ်သူများတွေလှူထားတဲ့ဟာတွေဆိုတော့အကုန်လုံးရော့ဒီဟာထက်ဒီဟာထက်ဒီဟာထက်အကုန်လုံးဖျားဖျားနေရကြောင်ကြောင်နေရအကုန်လုံးစီမံထားတာဒါတည်းမှနိုင်ငံကြီးနဲ့အဝန်ဖြစ်ပြီဆိုတော့လေဘာတတ်နိုင်မှာတော့ဓမ္မကြီးစိတ်ကိုငြိမ်းအောင်ထားဟောကိုယ့်ကုသိုလ်လှုပ်ခွင့်သားမယ်ဆိုရင် ဒကမကြီးကုသိုလ်အထမြောက်သွားလိမ့်မယ်ဟောနော်သူဟာနဲ့သူပေါ့နော်အဲ့ဒါကြောင့်မို့ဥစဉ်တို့အဲ့ဒီသောတာပန်ဒီမဲ့ပုဂ္ဂိုလ်ကကြတော့ဩငါဟောဒီလောကကြီးထဲမှာနေနေဟောဒီလောကရန်တရားကြီးတွေကလာနေမှာလောကရန်တရားကြီးတွေငါမကင်းဘူးအဲ့ဒီလောကရန်တွေရိုက်ခတ်လို့တခါတရံမှာဒေါသတွေတောကတွေနဲ့တုံပြန်မိလိုက်ရင်မြုပ်သွားပြန်အောင်ပါမိเจ้าနဲ့ငမန်းနဲ့ဆိုတဲ့အော်ခြင်းနဲ့နာခြင်းနဲ့သေခြင်းတွေကလည်းရှိတယ် အဲ့ဒါရေးတွေကလည်းဘယ်အချိန်မိချောင်းငမန်းစားခံမှမသိဘူးဘယ်အချိန်တရားမှမသိဘူးဒါကြောင့်မို့အော်ငါတို့ဟာအခုဒီတိုင်းငါရေဘောကိုဖော့နေရုံနဲ့မျောနေရုံနဲ့ငါနှစ်သက်နေလို့မဖြစ်ဘူးကန်းကိုတော့ရှာမပဲဆိုပြီးတော့ကန်းကိုရှာတယ်ကန်းကိုရှာတဲ့အခါကျတော့တုံးနေခြုံနေပိတ်ဖုံးနေတယ်ဆိုတာကာမဂုဏ်၅ပါးအာယုန်တရားတွေပိတ်ထားတယ်လို့ပြောတာ ရူပါယုံဆိုတဲ့အစင်အာယုံနေနောက်ကလည်းဥစဉ်တို့ဒကာဒကမတွေစိတ်ကအဲ့ဒီမှာပါနေတာအစင်ရူပါယုံနေနောက်ကိုလိုက်နေရတာအတန်နေနောက်ကိုလိုက်နေရတာရူပါယုံတတ္ထာယုံခန္ဓာယုံရတ္တယုံဖုဒ္ဓဘာယုံဆိုတဲ့အာယုံ၅ပါးကာမဂုဏ်တရားတွေအဲ့ဒီအာယုံ၅ပါးကာမဂုဏ်တရားတွေဆိုတာကဒါအာယုံနဲ့လည်းပါတယ်သမီးအာယုံနဲ့ဆွေအာယုံနဲ့မျိုးအာယုံနဲ့ရွှေတွေငွေတွေကြောက်တံပရမများတွေစီသိမ့်နေ အဲ့ဒီအာယုံ၅ပါးအဲ့ဒီကာမရဲ့အာယုံနဲ့အစရှိတဲ့ဖြစ်အာယုံတရားတွေအဲ့ဒီတရားတွေကပိတ်ထားတာ ဖုံးထားလို့ဥစဉ်တို့ဒကာဒမတွေနိဗ္ဗာန်မမြင်နိုင်တာကာမိဆန္ဒတဲ့နိဝရဏတရားနဲ့ပြောတော့ကိလေသာအာယုံကာမဂုဏ်ကြံစည်တဲ့စိတ်တွေကလည်းမိမိရဲ့စိတ်မှာလွှမ်းထားတယ်ထိနာမိတ်တာငိုင်မြည်တဲ့တွေဝေတဲ့စိတ်တွေကလည်းလွှမ်းထားတယ် ဥဒိစ္စပြန့်လွင့်တဲ့စိတ်တွေကောက်ကောက်ဆနောင်တတဖန်ပူပန်ရတဲ့စိတ်တွေဝီဇိကိစ္စယုံမှတန်တရားဆိုတဲ့စိတ်တွေအဲ့ဒီစိတ်တွေကလည်းကို့မှာအပိတ်ပင်ကြီးဖြစ်နေတာတဲ့မိမိရဲ့တန်တန်နဲ့မှာကိလေသာတွေကိုမဖယ်ရှားနိုင်ဘူးတဲ့အဲ့ဒီမဖယ်ရှားနိုင်လို့နိဗ္ဗာန်ဆိုတဲ့ဟိုဘက်ကန်းကြီးကိုမမြင်နိုင်တာ နိဗ္ဗာန်ဆိုတဲ့ဟိုဘက်ကန်းကြီးကိုမြင်ရင်ရင်တော့ဥစဉ်တို့တရားတော်မတွေမျက်စိတရားနာတရားရှားတရားကိုယ်တရားမနောတရားဆိုတဲ့အာယုံ6ပါးတရား6ပေါက်မှာတတိကိုထားပြီးတော့စောင့်ပြီးတော့ရှူရလိမ့်မယ်မျက်စိနဲ့အဆင်းနဲ့တိုက်တဲ့အခါမှာလဲအော်မျက်စိနဲ့အဆင်းနဲ့တိုက်တဲ့အခါမှာမြင်တာလေးရဲ့အပေါ်မှာမြင်မြင်တဲ့သဘောလေးကိုသိရင်တမထမြင်မြင်တယ်ကြားရင်ကြားတယ်နိုင်ရင်နမ်းတယ်စားရင်စားတယ်ဒီနည်းနဲ့လဲဒါမှတ်လို့ရတာပဲเนาะဒါ မာစီဆရာတော်ဖျားကြီးတို့ဆိုရင်ထီတယ်သိတယ်ကြွတယ်လှမ်းတယ်မြင်တယ်ဒါနဲ့သူကတမာရိကခိုင်းတာပဲလေအဲ့ဒီလိုနဲ့မြင်မြင်နဲ့ကြားရင်ကြားတယ်နားရင်နားနဲ့စားရင်စားတယ်လို့သိတာတမထအဲ့ဒီလိုနဲ့ဟောမြင်တိုင်းသိကြားတိုင်းသိနားတိုင်းသိစားတိုင်းသိဒီလိုလဲရှုလို့ရတယ်အဲ့ဒီအနေမှာတခါဝိပဿနာအနေနဲ့ရှုရင်အော်မြင်တဲ့အစင်းလေးတွေကလည်းပြောင်းနေပါလားအခုအဖြူလေးမြင်လိုက်အခုအစိမ့်လေးမြင်လိုက်အခုအဝါလေးမြင်လိုက် အော်မြင်နေရတဲ့အဆင့်တွေကလည်းပြောင်းလဲနေပါလားအော်ကြားနေရတဲ့အတန်တွေကလည်းအခုတတမိတတဥစဉ်ဖောနေတဲ့အတန်လေးတရားဓမ္မတွေတရားနာယူနေရင်းနဲ့အတန်လေးတွေကိုနားထောင်ကြည့်တမ်းပါအဲ့ဒီအတန်လေးတွေကလည်းရှေ့တန်ပြီးတော့နောက်တန်ရှေ့တန်ပြီးတော့နောက်တန်အတန်လေးတွေကလည်းတတန်ပြီးတတန်ပြောင်းပြောင်းပြောင်းပြောင်းနေပါလားအဲ့ဒါရုပ်တရားတွေပြောင်းတာနာကြည့်ရုပ်တရားလည်းပြောင်းနေတယ်အတန်ရုပ်တရားလည်းပြောင်းနေတယ်အဲ့ဒီရုပ်တရားနှစ်ခုတစ်ခုပြီးတစ်ခုတိုက်တိုက်တိုက်တိုက်ပြီးတော့ဩ အတန်ကလာလာပြီးနားကြီးရိုက်တာနားကြီးကဒါတမာရီအားနဲ့လို့နော်ဒီလောက်ပဲလာပြီးတော့သိတာတမာရီအားအရန်တက်သွားတဲ့အချိန်တွေကျတော့ဟာဒီနာဝန်းကျင်ကငှက်တံမပြောနဲ့ဟိုးအဝဲကြီးမှာရှိတဲ့ငှက်တံတွေတောင်မှကြားပြီးဟိုက်နားထဲမှာတခါတည်းဒိန်ဒိန်ဒိန်နဲ့တုံထိုးတယ်လို့ဖြစ်လာအာတမာရီအားကောင်းလာပြီဆိုရင်နော်တခါတည်းနားကြီးကိုလာရိုက်တာဒိန်ဒိန်နဲ့အဲ့ဒီကြိုင်မခံနိုင်တော့တမာရီအားတွေအရန်ကောင်းရင် အခန်းထဲမှာနိုင်ရှိနေဒက်ဒက်ဒက်ဒက်ဆိုရနိုင်ရစမခံနိုင်တော့ဘူးနားကြည်တတ်တယ်အရန်အားကောင်းလားအဲ့ဒီကြမှာဩနားနဲ့အတန်နဲ့တိုက်တယ်ဆိုတာဒါပါလားလို့လာသိတာဒိန်ဒိန်ဒိန်ဟောအဝေးကြီးကငှက်တန်လေးတွေအခုဒီတိုင်းတာမန်နေဘာမှမကြောက်အဲ့ဒီငှက်တန်လေးတွေဟောနားထဲမှာတတိုင်းတိုင်းနဲ့လာပြီးရိုက်တယ်နော်အဲ့ဒါမျိုးတွေနားရဲ့အတန်တွေဓာတ်တွေကလည်းပြောင်းနေတယ်နှာခေါင်းနဲ့အနံ့ကလည်းပြောင်းနေတယ်ဩပွေတလဲနတ်တလဲဩ စားနေတဲ့အရာသားတွေလည်းဖန်တလက်ငံတလက်ဆက်တလက်ပြောင်းလဲနေပါလားအတွေ့အထိပေါ်မှာလည်းခန္ဓာကိုယ်မှာဖုဒ္ဓဘဓာတ်တွေကလည်းပူတလက်အေးတလက်တောက်တလက်တင်းတလက်တွေပြောင်းနေပါလားလို့ရုပ်ရဲ့လက္ခဏာကိုကိုကရှုမှလားနော်ရုပ်လက္ခဏာကိုရှုမဲ့ပုံကောကလည်းပဲခန္ဓာကိုယ်ပေါ်မှာအရင်တင်ရှုပေါ့ရုပ်လက္ခဏာရှုရင်မျက်စိတို့နားတို့ကရှုွက်တော့အကုန်ရှုရမှာဒါပေမဲ့ light မရှုနိုင်သေးဘူးခဲရင်တယ် တမာရီမရှိလို့တဲ့ခန္ဓာကိုယ်မှာတင်ပြီးတော့ကြည်လိုက်တဲ့အခါရောက်တော့တတိလေးနဲ့ခန္ဓာကိုယ်အသားလေးထားပြီးတော့ကြည်လိုက်တဲ့အခါကျတော့တင်းလာတဲ့ဒိတ်ကလေးဖြစ်လိုက်ရိတ်ကလေးဖြစ်လိုက်ပူလာလိုက်အေးလာလိုက်တောင်လာလိုက်တင်းလာလိုက် ထုံလာလိုက်ကျင်းလာလိုက်ဩရုပ်သဘောတွေဟာသူသဘောနဲ့သူတစ်မျိုးပြီးတစ်မျိုးပြောင်းနေရပါလားလို့ရုပ်ရဲ့ပြောင်းလဲခြင်းသဘောတွေလည်း ကြည်လိုက်ရောကြည်ရဲ့ကြည်ရဲ့ကြည်ရဲ့ကြည်ရဲ့ကြည်ရဲ့ကြည်ရဲ့နဲ့အော်ရုပ်စင်တွေကပြောင်းလဲနေပါလားဒီရုပ်စင်ပြောင်းလဲနေတဲ့သဘောတည်းဒီအော်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်မို့အနေစာရုပ်တရားတွေဖြစ်ပြက်နေတာပူတလဲအေးတလဲညံနဲ့စောင့်ကြည့်ရမှာနော်ဝိပဿနာအလုံးဆိုတာဥစဉ်တော်တရားတော်မတွေရုပ်နဲ့နာမ်ကိုရှုရမှာအဲ့ဒီရုပ်ဆိုတာကအခုပထဝီတေသောအာဘောဝါယောဆိုတဲ့ဓာတ်ကြီးလေးပါးနဲ့ဖွဲ့စည်းထားတာဒီရုပ် အဲ့ဒီဓာတ်ကြီးလေးပါနဲ့ဖွဲ့စည်းထားတဲ့ဟောဒီယုတ်ကြီးကအခုထိုင်ပြီးတော့ကြည်ရင်ကြည်ရင်ကြည်ရင်နဲ့ဒိတ်ကလေးရိတ်ကလေးရွကလေးမွကလေးပူလိုက်တောက်လိုက်တင်းလိုက်ထုံလိုက်ကျင်လိုက်ကြိုက်လိုက် အမျိုးမျိုးတွေပြောင်းနေတဲ့တစ်မျိုးပြီးတစ်မျိုးပြောင်းပြောင်းပြောင်းပြောင်းနေတဲ့သဘောဟာယုတ်တရားအော်ယုတ်တရားတွေဟာမမြဲတဲ့သဘောပါလားလို့ယုတ်ရဲ့အနိစ္စကိုမြင်ပြီတဲ့မျက်စိနဲ့အစင်းနဲ့တိုက်တာလဲယုတ်တရားပဲเนาะ အဲ့ဒီယုတ်တရားလည်းပြောင်းနေတယ်အနှိမ့်စနာနဲ့အတန်းနဲ့တိုက်တော့လဲအဲ့ဒါတွေကယုတ်တရားယုတ်တရားပြောင်းနေတယ်နှာခေါင်းနဲ့အနတ်နဲ့တွေ့တော့နှာခေါင်းကလည်းယုတ်တရားအနတ်ကလည်းယုတ်တရားအဲ့ဒီယုတ်တရားမှွေတလဲအဲနန်တလက်နဲ့ပြောင်းနေရတယ်ရှားနဲ့ရသနဲ့တွေ့တဲ့အခါကျလို့ရုပ်ရုပ်ချင်းထိခိုက်တဲ့အခါကျတော့ ဖန်တလဲငန်တလဲဆက်တလဲပြောင်းလဲနေရတယ်ကိုနဲ့အတွေ့အထိပေါ်မှာလဲပူတလဲအေးတလဲတောက်တလဲတင်းတလဲတွေပြောင်းလဲနေရတယ်အော်ရုပ်သဘောတွေဆိုတာတကယ်တမ်းခန္ဓာကိုယ်မှာညာနဲ့တင်ပြီးတော့ကြည်လိုက်တဲ့အခါကျတော့အော်ဒီခန္ဓာကိုယ်ကြီးကဒိတ်ကလေးဒိတ်ကလေးရိတ်ကလေးရိတ်ကလေးဘူးလိုက်အေးလိုက်တောက်လိုက်တင်းလိုက်အော်ရုပ်စင်တွေကတစ်မျိုးပြီးတစ်မျိုးဖောက်ပြန်နေရပါလားရုပ်စင်တွေကပြောင်းလဲနေရပါလားလို့တေးသေးချာချာတင်ပလင်လေးခွေပြီးတော့ ဒါကျမ်းမာရေးကောင်းတဲ့ပုံကူများပေါ့နော်ကျမ်းမာရေးမကောင်းတဲ့ပုံကူကကိုဆိုဖာလေးပေါ်ဖြစ်ဖြစ်ထိုင်ကုန်လေးပေါ်ဖြစ်တက်တောင့်တက်တာလေးဒါလေးထိုင်ထိုင်ပြီးတော့ခန္ဓာကိုယ်ပေါ်မှာငါညံသွင်းပြီးတော့ကြည့်မယ်လို့ခန္ဓာကိုယ်မှာတတိလေးထားပြီးအသာလေးဒီတိုင်းနေလိုက်သူ့ဟာသူကိုခန္ဓာကိုယ်ကပေါ်ပြလာလိမ့်မယ်ဒိတ်ကလေးပေါ်ရင်ပေါ်တဲ့နေရာလေးသွားသည်ကင်းကောင်လေးပင့်ကူခေါ်တာလား ဦးဇင်းကကင်းကင်းနဲ့ပြောတော့တခါကိုမင်းမင်းလိုက်ပြောတယ်အရှင်ဘုရားတို့တပည့်တော်အခေါ်တော့လွဲနေပြီတင်တယ်ဦးဇင်းတို့အညာကင်းလို့ခေါ်တာနော်ပင့်ကူပေါ့အဲ့ဒီပင့်ကူကောင်လေးကသူ့ရဲ့အိမ်လေးလောက်ထားပြီးသူကအလဲမာနေပြီးတော့ဟိုဘက်ကအကောင်လေးမိရင်အဲ့ဘက်သွားဒီဘက်ကအကောင်မိရင်ဒီသွားအခုလည်းပဲအဲ့ဒီတိုင်းပဲဦးဇင်းတို့ကစိတ်လေတတိလေးနဲ့အသာလေးထားပြီးတော့ဩတခါတည်းပူရာပေါ်ပေါ်တဲ့ဒီကိုသွားပြီးတော့သိလိုက်မယ်ဘာသွားသိလဲစိတ်ကသွားသိတာ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 ရုပ်ပေါ်လို့နံပေါ်တယ်ရုပ်ချုပ်တော့နံချုပ်တယ်ရုပ်ပြောင်းလို့နံပြောင်းညွတ်တာဩဒီခန္ဓာကိုယ်ပေါ်မှာကြည့်လိုက်တဲ့အခါကျတော့ရုပ်တရားနဲ့နံတရားပဲရှိပါလားကောင်းဆိုတာမရှိဘူးကိုယ်ဆိုတာမရှိဘူးခြေဆိုတာမရှိဘူးလက်ဆိုတာမရှိဘူးဒါပြဉ္ညတ်တွေပြောတာတကယ်ပရမသဘောကပထဝီတေသောအဘောဝါယောဆိုတဲ့ဓာတ်ကြီးလေးပါးတွေပထဝီဓာတ်ကြီးကတက်ပြလိုက်တောက်လာလိုက်တင်းလာလိုက်တေသောဓာတ်ကြီးကတက်ပြလိုက်ပူလိုက်အေးလိုက် ဝါယောဓာတ်ကတက်ပြလိုက် နော်ဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ဆိုဝါယောဓာတ်တွေနော်ဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ဆိုဝါယောဓာတ်တွေအဲ့ဒီဓာတ်သုံးပါးကို ဖွဲ့စည်းပေးတာကအာဘောဓာတ်တဲ့အဲ့ဒီရှေ့ကသုံးမျိုးကိုဖွတ်ထပဓာတ်လို့ခေါ်တယ်အာဘောဓာတ်ကတော့သိနိုင်ဖို့ခက်လို့သူ့ကိုဖွဲ့စည်းပေးတဲ့ဓာတ်မို့ဖွတ်ထပဓာတ်ထဲမှာမထည့်ဘူးနော်အဲ့ဒါကြောင့်မို့အဲ့ဒီသုံးမျိုးကိုဖွဲ့စည်းပေးတာကအာဘောဓာတ်အဲ့ဒီသုံးမျိုးကအထူးအားဖြင့်ပေါ်ပေါ်ပေါ်ပေါ်လာတယ် အဲ့ဒီပထဝီဓာတ်ပေါ်တဲ့အခါကျတော့ကာယပတာဓာတ်တဲ့ခန္ဓာကိုယ်မှာအကြည်ဓာတ်ရှိတယ်ထိလိုက်ရင်တဲလေးနဲ့ပက်လိုက်ပက်လိုက်တဲ့နေရာလေးဖြန့်ဆိုသွားတိတာပဲလေလေးတိုက်တိုက်တန်နဲ့သွားအာကာယအကြည်ဓာတ်ရှိလို့အဲ့ဒီကာယအကြည်ဓာတ်ရဲ့စောစောကဖွတ်ထပါဒ၃ခုရဲ့ပေါင်းစုံတဲ့အခါကျတော့ကာယဝိညာဉ်ဆိုတဲ့သိစိတ်ပေါ်တယ် ဟောကာယဝိညာဉ်ပေါ်တာနော်ကာယဝိညာဉ်ပေါ်တဲ့အခါကျတော့အော်ဒီဖောက်ပြန်ပြောင်းလဲနေတာပထဝီဒေသောအဘောဝါရောဆိုတဲ့ဓာလေးပါးရဲ့အစူဝဲဖြစ်တဲ့ဒီယုတ်တရားတွေပါလားပြောင်းလဲနေရတဲ့သဘောတွေဒီယုတ်တရားတွေဟာပြောင်းလဲနေရပါလားဒီယုတ်တွေပြောင်းပြောင်းပြောင်းပြောင်းနေတာကိုညံလင်းနဲ့ကြည့်တယ်အော်ညံလင်းနဲ့တင်းတင်းတင်းတင်းကြည့်တဲ့အခါကျတော့အော်ယုတ်ကပေါ်လိုက်ပေါ်လိုက် ပြောင်ပြောင်ပေါ်လိုက်နာကလည်းပြောင်ပြောင်ညွှန်းလိုက်အော်ဒီယုတ်နဲ့ဒီနာတထထဖြစ်တထထပြက်ပြက်သွားတဲ့သဘောပါလားယုတ်ပေါ်လို့နံပေါ်ရတာပါလားယုတ်ချုပ်လို့နံချုပ်ရတာပါလားလို့ကိုယ်ခန္ဓာကိုအဲ့လိုညံသွင်းကြည့်ရအဲ့လိုညံသွင်းကြည့်လိုက်တဲ့အခါကျတော့ယုတ်တရားတွေမြင်ပြီးနံတရားတွေမြင်ပြီးအော်ဒီယုတ်တရားနံတရားတွေဒီအော်အနိစ္စမမြဲပါလားဒီယုတ်တရားတွေဟာဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက် ရုပ်တရားလဲပုတ်တလဲတောင်းတလဲတင့်တလဲထုံတလဲကျင်တလဲဒိတ်ကလဲရိတ်ကလဲရွရွမောမောဒီရုပ်တရားတွေဟာဖြစ်ပြပြီးတော့နေရသလိုသိတတ်တဲ့နံတရားတွေကလည်းဖြစ်ပြီးတော့ပြက်နေရပါလားလို့နံတရားတွေကလည်းဖြစ်ပြီးပြက်ဖြစ်ပြီးပြက်ရုပ်တရားလည်းဖြစ်ပြီးပြက်ဖြစ်ပြီးပြက်နာမရူပပရိစေရညာတဲ့နာနဲ့ရုပ်ကိုမြင်ပြီတဲ့နာရုပ်ကိုမြင်လာပြီအဲ့ဒီလိုမြင်မှာဥစဉ်တော်တရားတော်မှာတွေသာသနာနဲ့တွေ့ရကြုံနာမှာလူဖြစ်ရကြုံနာမှာ မြင်တာရုပ်သိတာနာလောက်နဲ့မရဘူးနော်မြင်တာရုပ်သိတာနာဆိုတာလူတိုင်းသိတယ်အဲ့ဒီပရမတ်ယုတ်နာနေခန္ဓာကိုယ်ကြီးထဲမှာအော်တတိတ်တိတ်တရိပ်ရိပ်တရွရွနဲ့ဖောက်ပြန်နေပါလားပြောင်းလဲနေပါလားဖောက်ပြန်ပြောင်းလဲနေတဲ့အဲ့ဒီယုတ်သဘောတွေသည်အနေစာအမြဲမရှိပါလားဒီယုတ်တရားတွေကဖြစ်ပြီးတော့ပြက်နေရပါလားနန္တရားတွေကလည်းကြည့်လိုက်တဲ့အခါကျတော့ဒီနန္တရားတွေကလည်းကြည်သာသိတတ်တဲ့ဝိညာဉ်လေးကလည်းပေါ်ပြီးပြက်ပေါ်ပြီးပြက်ပေါ်ပြီးပြက် ရုပ်ပေါ်လို့နံပေါ်တယ်ပေါ်ပြီးပြက်ပေါ်ပြီးပြက်အဲ့ဒီပေါ်ပြက်နေတဲ့ရုပ်တရားနံတရားတွေပေါ်မှာခံစားတတ်တာကဝေဒနာအော်ဝေဒနာကဒီပေါ်မှာရုပ်ပေါ်မှာနာမ်ပေါ်မှာကောင်းတယ်ဆိုတယ်မြင်တာလေးပေါ်မှာမျက်စိအကြည့်အရုပ်အဆင်ကရုပ်ဟောမြင်တာသိစိတ်ပေါ်တာကနာမ်ဟောအဲ့ဒီရုပ်နဲ့နာမ်ရဲ့အပေါ်မှာ သုံးကိုပေါင်းစုံတော့ဖတ်တာဖတ်တာကြောင့်ဝေဒနာဖြစ်တယ်မြင်တာလေးပေါ်မှာလည်းခံစားတယ်ကြားတာလေးပေါ်မှာလည်းခံစားတယ်နာတာလေးပေါ်မှာခံစားတယ်စားတာလေးပေါ်မှာခံစားတယ်အော်ခံစားတတ်တဲ့သဘောပါလားလို့ခံစားတတ်တဲ့သဘောလေးကြည့်ရင်အဲ့ဒါဒီဝေဒနာခန္ဓာရောက်သွားပြီရုပ်ကရူပခန္ဓာဝိညာဉ်ကဝိညာဉ်နဲ့ခန္ဓာဝေဒနာပေါ်ကောင်းသဘောဆိုးသဘောတွေကို ရှုတော့ဝေဒနာခန္ဓာဝေဒနာကနေပြီးတော့တဏမကုအောင်မလုပ်ရလဲဆိုတော့ ပူတယ်လို့တင်ညာမပေးနဲ့တောက်တယ်လို့တင်ညာမပေးနဲ့ကြိုက်တယ်လို့တင်ညာမပေးနဲ့အော်တင်းတာပေါ်တော့လဲဝေဒနာပူတာပေါ်တော့လဲဝေဒနာကြိုက်တာပေါ်တော့လဲဝေဒနာဒါဝေဒနာပဲဝေဒနာသဘောတူသူခံစားပြက်တာပဲတင်းတယ်မရှိတောက်တယ်မရှိပူတယ်မရှိကြိုက်တယ်မရှိအေးတယ်မရှိလို့အဲ့ဒီလိုဆင်ញင်ရှူပွားလိုက်တော့တင်ညာပြုတ်သွားပြီတင်ညာပြုတ်သေးအတွက်နောက်ကပူဓာကြီးပေါ်တောက်နာကြီးပေါ်တင်းနာကြီးပေါ်ကြိုက်ဓာကြီးအပေါ်မှာဒုက္ခ အဲကြိုက်တာကြီးပေါ်မှာဒေါသမဖြစ်တော့ဘူးပူတယ်တောင်းတယ်တင်းတယ်ဆိုရင်ပူတယ်ပူတယ်ပူတယ်လောက်ကြပါအောင်ကဲကြပါအောင်မခံနိုင်တော့ဘူးဆိုနောက်ကဒေါသလိုက်တာဝေဒနာမှာတဏှာကူးသွားလို့တဲ့ဝေဒနာမှာတဏှာကူးသွားလို့နောက်ကဒိဋ္ဌိနဲ့ဒေါသတွေလိုက်ပြီးငါကိုငါဟာငါဥစ္စာလို့ယူထားလို့ငါယုံကြည်လို့ငါကောင်းလို့ငါကိုလို့ငါချေလို့ယူထားလို့အယူတွေလွဲထားလို့ဥစဉ်တို့ဒကာဒကမတွေ ဒိဋ္ဌိတွေဒေါသမိတွေတောက်ရတာဘယ်ဘောကလဲတာလဲတင်ညာဘောကလဲတာတင်ညာအပေးမှလို့ဒါကြောင့်မို့ယုတ်တရားနန္တရားပဲရှိပါလားယုတ်ဓမ္မနန္ဓမတွေသည်ဖြစ်ချင်းပြခြင်းသဘောပဲရှိပါလားလို့ယုတ်နံရဖြစ်ပြဘောကဝေဒနာကိုတင်ပြီးတော့ရှုတော့ဝေဒနာသည်ဘာလဲဝေဒနာသည်နာမဲနန္တရားကလည်းခံစားပြီးတော့ပြတ်တယ်ဆိုတော့ရှုတော့ ယုံနာလည်းလွတ်သွားပြီဝေဒနာလည်းလွတ်သွားပြီခံစားမှုအပြတ်ပဲရှိတော့တယ်ဆိုတော့တင်ညာပေးသေးလားတင်ညာမပေးတော့သင်္ခါရဖြစ်သေးလားလောဘဒေါသသင်္ခါရမဖြစ်တော့ဘူးတော့ခန္ဓာ၅ပါးလုံးလွတ်ထွက်သွားတာမြင်တာလဲဝေဒနာရဲ့အနိစ္စကိုမြင်ပြီးမြင်တာလေးပေါ်မှာလည်းဖြစ်ပြီးခံစားတဲ့သဘောလေးကဖြစ်ပြီးပြတ်တယ်ကြားတာလေးကလည်းခံစားပြီးဖြစ်ပြီးတော့ပြတ်တာပဲနာတာလည်းခံစားပြီးဖြစ်တာပဲပူတာပေါ်တော့လည်းခံစားပြီးပြတ်တာပဲခံစားပြီးတော့ သဘောလေတွေဟာမြင်သမျှကြားသမျှအာယုံ၆ပါးတကား၆ပါးကခံစားပြက်ခံစားပြက်ခံစားပြက်နေတာပဲလို့ရှုလိုက်တဲ့အခါကျတော့အဲ့ဒီအဖြစ်အပျက်တွေကနေ ဖြစ်ပျက်ကနေပြီးတော့ဘာမြင်သွားလဲဆိုတော့ဝေဒနာရဲ့အပျက်တွေရှုရဲရှုရဲနဲ့ဒုက္ခလို့မြင်သွားတာအဲ့ဒီဒုက္ခသစ္စာကြီးကိုပိုင်းခြားပြီးတော့သိသွားပြီဒီခန္ဓာကိုယ်ရာတကယ်တမ်းကျတော့ ယုတ်နံဓမ္မသင်္ခါရတရားတွေဒီအနိစ္စအမြဲမရှိပါကုန်တကားတဗေသင်္ခါရဒုက္ခအလုံးစုံသောသင်္ခါရတရားတို့သည်ဒုက္ခပါလားလို့ဉာဏ်နဲ့မှာဒုက္ခလက္ခဏာကြီးကို ပိုက်မိုင်ခြားခြားထင်ထင်ရှားရှားကြီးမြင်လိုက်တဲ့အခါကျတော့တွေ့တာတဲ့ဟောဒီခန္ဓာကိုယ်ကြီးကိုငါကိုငါဟာငါဥစ္စာငါသားငါသမီးငါဆွေငါမျိုးဆိုပြီးတော့တွေ့တာထားတဲ့သမှုရိယသစ္စာတဏှာကိုပယ်ပြီ။ဘာကြောင့်ပယ်တာလဲ။ ဒုက္ခသစ္စာကိုပိုင်းခြားသိလို့ဒုက္ခသစ္စာလို့ရှုနိုင်လိုက်လို့အဲ့ဒီဒုက္ခသစ္စာကလည်းဘယ်ဘဝရှာရလဲဆိုတော့ဖြစ်ပြက်ကမြင်လို့အဲ့ဒီဖြစ်ပြက်ကလည်းဘယ်ရရလဲယုံနံဘဝရတာယုတ်တရားတွေနံတရားတွေအပေါ်မှာဖြစ်တယ်ပြက်တယ်လို့ရှုလို့အဲ့ဒီဘောကနေမှ ဖြစ်ပြက်ကနေပြီးတော့ဝေဒနာကိုကိုးပြီးတော့အော်ယုတ်တရားတွေနံတရားတွေပေါ်မှာခံစားတဲ့ဝေဒနာဒီဝေဒနာလေးကလည်းမြဲသလားသူကလည်းဖြစ်ပြက်ဝေဒနာလည်းဖြစ်ပြက်ယုတ်နံကလည်းဖြစ်ပြက် အော်ဒီယုတ်တရားတွေနံတရားတွေဟာအကုန်လုံးဖြစ်ပြီးတော့ပြက်နေရတဲ့သဘောပဲလို့ဝေဒနာရဲ့အပြက်ကိုလည်းမြင်ရောဝေဒနာခန္ဓာမှာလည်းမငြိတော့ဘူးရုပ်ပေါ်မှာလည်းမငြိတော့ဘူးနာမ်ပေါ်မှာလည်းမငြိတော့ဘူးသင်ညာလည်းမပေးတော့ဘူးသင်္ခါရလည်းမပေးတော့ခန္ဓာ၅ပါးကလွတ်ထွက်ပြီးတော့ဒုက္ခသစ္စာကြီးပိုက်ချမြင်ပြီးဒုက္ခသစ္စာကိုမြင်တဲ့အခါကျတော့အော်ငါကောငါဟာငါဥစ္စာနဲ့တတန်တရာလုံးကလွဲလာခဲ့တဲ့အလွဲကြီးပါလားလို့အမှန်မြင်အမှန်သိတော့အဲ့ဒီ တဏမလိုချင်တော့ဘူးဒီခန္ဓာကိုမလိုချင်တော့ဘူးအဲ့ဒီမှာဒီခန္ဓာကိုငါကိုငါဟာငါဥစားလို့အယူလွဲထားတဲ့ဒိဋ္ဌိကြီးကိုဒိုင်းဆိုတခါတည်းဖြတ်ချပစ်လိုက်တာဒိဋ္ဌိရဲ့ဝီဇိကိစ္စရဲ့အဲ့ဒီတရားနှစ်ပါးရဲ့သီလပတ္တပရာမာသဆိုတဲ့တရားရဲ့သုံးပါးကိုပယ်လိုက်တဲ့ပုဂ္ဂိုလ်သည် သောတာပန်ဘာကြောင့်သောတာပန်ဖြစ်လဲ ဒုက္ခသစ္စာကိုပိုက်ကြမြင်လို့သမုဒိယကိုပယ်တာအဲ့ဒီသမုဒိယပယ်ကြောင်ရှုပွားနေတာက မက္ခသစ္စာဒုက္ခသမုဒိယခြုံငိမ့်သွားတာကនិရောဓနိဗ္ဗာန်အဲ့ဒီလိုနဲ့နိဗ္ဗာန်မြင်သွားတဲ့ပုဂ္ဂိုလ်ဖြစ်သွားရင်တဲ့ဟောဒီငါကိုငါဟာလို့အယူလွဲထားတဲ့ဒိဋ္ဌိကြီးကို အပြီးပယ်ပြီဟောဒီခန္ဓာကြီးဘလို့ဖောက်ပြန်ဖောက်ပြန်အဲ့ဒီပေါ်မှာ ငါဆွဲတန်းတန်းဆွဲပြီးအော်ဟစ်ပြီးဘယ်တော့မှမသေးတော့ဘူးအဲ့ဒါသောတာပန်ပုဂ္ဂိုလ်ကြီးပဲနော်ဒိဋ္ဌိကိုသူအပိဖြုတ်တာအခုဒီပေါ်မှာရုပ်လို့မသိဘူးနာမ်လို့မသိတဲ့ဥစဉ်တို့ဒကာဒကမတွေကအခုဝေဒနာတက်တယ်ဆိုရင်ကဲပါအောင်ကဲပါအောင်မောတယ်ကြိုက်တယ်နဲ့ဆိုဘာကြောင့်လဲဆိုအဲ့ရုပ်မှမသိလို့နာမ်မှမသိလို့အဲ့ဒီပေါ်မှာဒိဋ္ဌိခွာမထားတော့မရှုနိုင်လို့အဲ့ဒီသောတာပန်ပုဂ္ဂိုလ်ကြီးကအဲ့ဒီဒိဋ္ဌိကြီးကို အပိပယ်လိုက်ပြီတဲ့လုံးဝကိုသူဟာ ဟောဒီခန္ဓာယုတ်တရားနံတရားဟာငါဟာမဟုတ်ဘူးငါဟိုကိုမဟုတ်ဘူးဆိုတာကိုအပိအပိုင်တခါတည်းပယ်ပြစ်လိုက်တာအဲ့ဒီလိုပယ်ပြစ်လိုက်တဲ့ပုဂ္ဂိုလ်ကြီးတဲ့အဲ့ဒီလိုပုဂ္ဂိုလ်ကြီးဒီဒိဋ္ဌိကိုခွာတဲ့ဝီဇိကိစ္စယုံမှတန်တရားနော်ဒီပေါ်မှာဖရာတရားသံဃာယရဏနဲ့ပတ်သက်တဲ့ယုံမှတန်တရားမရှိတော့ဘူးနော်ဒီတရားတော်တွေအပေါ်မှာယုံမှတန်တရားတွေမရှိတော့ဘူးလိန်လို့လည်းမရတော့ဘူးနော်သောတာပန်ပုဂ္ဂိုလ်ကဘယ်သူမှလိန်လို့ကိုမရတော့တာ ဘုရားရှင်ကိုရောမြတ်ကြီးရဲ့လက်ထက်တော်အခါကမြတ်စွာဘုရားကအဲ့ဒီမှာတခါတယောက်ကိုတရားဟောတယ်ပုံနာကြီးကိုတရားဟောပြီးပုံနာကြီးကအဲ့မှာတရားတွေလိုက်ပြီးရှူရင်ရှူရင်ရှူရင်နဲ့အော်တရားတွေရသွားပြီးသောတာပန်ကြီးဒီကျေသူတယ်လိုက်တာမြတ်စွာဘုရားအခုချိန်မှာမှောက်ထားတဲ့ခွဲကြီးကိုလှမ်းပြတယ်လို့ပဲဖရာတပည့်တော်အကုန်ထင်ထင်ရှားရှားကြီးမြင်ပြီဖရာအရင်တော့က ငါကောငါဟာငါဥစ္စာလို့စွဲထားတဲ့အစွဲတွေလွဲထားတဲ့အလွဲတွေဟာအခုကျမှငါမဟုတ်တာကြီးကိုငါလို့စွဲခဲ့တယ်ငါကောမဟုတ်တာကြီးကိုငါကိုလို့စွဲခဲ့ရပါလားဖေ။လို့အဲ့ဒီလိုနဲ့ तू ကတခါတည်းအဲ့ဒီမှာသူ့ကိုယ်သူပြန်ပြီးတော့ဆင်ញံသုံးသပ်ပီတိတွေဖြစ်ပြီးနေတာအပီတိတွေဖြစ်နေတော့မှတခါတည်းနောက်ထပ်ဖရပြန်ကြွလာပြန်ဟာမြတ်စွာဘုရားကြွလာပြီကြွလာပြီဆိုတော့တခါနေရာထိုင်ခင်းပေး အာရှင်ဘုရားဘာကိစ္စမြန်ရှိလို့ကြွလာတာလဲအဲငါမင်းစောတော့ဟောခဲ့တဲ့တရားတွေကိုငါပြန်ပြီးနည်းနည်းပြင်တရားရှိတယ်ဟာရှင်ဘုရားဘာတွေများပြင်ညာတာလဲအဲ့ဒီအခုဟောတဲ့ခန္ဓာ၅ပါးယုံနံတရားတွေဆိုတာမမြဲဘူးလို့ငါစောတော့ဟောခဲ့တယ်မို့လားဟုတ်တယ်လေအရှင်ဘုရားမြဲတာလည်းရှိသေးတယ်မြဲတဲ့တရားလည်းရှိသေးတယ်အဲ့ဒါတွေအကုန်မမြဲတာတော့မဟုတ်ဘူး အဲ့ဒါလေးငါကြံသွားလို့ငါပြန်လာပြောခြင်းလို့ဆိုတော့သောတာပန်ကြီးကဘာပြောတယ်ဒီလဲအရှင်ဘုရားဖះမဟုတ်ဘူးတဲ့နော်အရှင်ဘုရားဖះမဟုတ်ဘူးတဲ့တပည့်တော်ကဖះရှင်ကိုရောမြတ်ကြီးပြောလို့ပြောယုံတတ်တဲ့ယုံနာမဟုတ်ဘူးအဲ့ဒီဒိဋ္ဌိနဲ့ဝီစီကိစ္စကိုအပိပိုင်ပယ်ထားတာတပည့်တော်ဒိဋ္ဌိအပိပယ်ထားပြီးပြီခန္ဓာငါးပါးယုံနာတရားတွေမှာတပည့်တော်ကိုယ်တိုင်မြင်ပြီးပြီးသိပြီးပြီး ရုပ်ကလည်းမမြဲဘူးနာမ်ကလည်းမမြဲဘူးဝေဒနာလည်းမမြဲဘူးသင်ညာလည်းမမြဲဘူးသင်္ခါရဆိုတဲ့လောဘဒေါသမောဟတွေကလည်းမမြဲဘူးအဲ့ဒီတရား၅ပါးဘယ်တစ်ခုမှမြဲတယ်ဆိုတာမရှိဘူးမြန်တယ်ဆိုတာမရှိဘူးဆိုတာတပည့်တော်ကိုယ်တိုင်တပည့်တော်ရဲ့အသိဉာဏ်နဲ့တပည့်တော်မြင်ပြီတပည့်တော်သိပြီအဲ့ဒါကြောင့်မို့အရှင်ဘုရားတဲ့အရှင်ဘုရားဘုရားမဟုတ်နိုင်ဘူးဆိုတော့မှမာနလိမ်များလို့မှန်ပါတယ်တဲ့သူမာနပါဆိုပြီးတခါလဲကွယ်ပြောက်သွားရတယ် ဒါကြောင့်မို့သောတာပန်ပုဂ္ဂိုလ်ကြီးသည်ဒိဋ္ဌိကိုလည်းပယ်တယ်ဝီစီကိစ္စဆိုတဲ့ယုံမှားတန်တရားကိုပယ်တယ်ဟိုလူကပြောဟိုကကောင်းတော့ဒီကပြောဒီကကောင်းတော့မလုပ်ဘူးနော်သီလပတ္တပရမတာတဲ့ခွေးခြင်းနွားခြင်းဆိုတဲ့မကောင်းတဲ့အကျင့်တွေကိုပယ်ပြီတဲ့မက်ဖို့နိဗ္ဗာန်မရတဲ့မရနိုင်တဲ့အကျင့်တွေဟောဒီမက်ခင်၈ပါးအကျင့်ကလွဲရွယ်ကြံတဲ့အကျင့်တွေဒီနိဗ္ဗာန်မရဘူးလို့သူ တထစ်ချာသိလိုက်ပြီးငါဒီဟောဒီလမ်းနဲ့ရတာဟောဒီမက်ကင်ရှိပါအကျင့်မြတ်ကြီးနဲ့ရတာဟောဒီမက်ကင်ရှိပါအကျင့်မြတ်ကြီးနဲ့ရထားလို့အခြားမှာဘယ်ပုဂ္ဂိုလ်တွေကပဲလာပြောပြောဘယ်မြမာတွေနတ်တွေကပြောပြောတဲ့အဲ့ဒီပုဂ္ဂိုလ်ဟာအခြားအကျင့်တွေကိုမကျင့်တော့ဘူးအဲ့ဒီပေါ်မှာမယုံကြည်တော့ဘူးတဲ့အဲ့ဒါသီလပတ္တပရမာတနောက်ပြီးတော့၅ပါးသီလကို လုံးဝလုံခြုံပြီတဲ့သောတာပန်ဘယ်တော့မှသူများတမတတ်တော့ သူ့အသက်တာအသက်ခံရင်ခံမယ်သောတာပန်ပုဂ္ဂိုလ်ကြီးသည်ဘယ်တော့မှသူ့အသက်ကို အခြားလူတယောက်တတ်ဖို့ရအတွက်မလုပ်တော့ဘူးသောတာပန်ပုဂ္ဂိုလ်သူတော်ဘာပစ္စည်းဥစ္စာကိုသောတာပန်ပုဂ္ဂိုလ်သည် မတော်မတရားသဖြင့်တိမ့်ပိုက်ခြင်းမတော်မတရားယူခြင်းဘယ်တော့မှမလုပ်တော့ဘူးသောတာပန်ပုဂ္ဂိုလ်သူတော်ဘာသားများတွေကိုဘယ်တော့မှမကျွလွန်တော့ဘူးသောတာပန်ပုဂ္ဂိုလ် မှုသားစကားကိုဘယ်တော့မှသောတာပန်ပုဂ္ဂိုလ်သည်မပြောတော့ဘူးအသက်သေးခြင်းသေးဘက်စေသောတာပန်ပုဂ္ဂိုလ်သည်ဘယ်တော့မှမှုသားစကားမပြောတော့ဘူးသေးရည်သေးရက်ကိုဘယ်တော့မှမတော့တော့ဘူးနော်အဲ့ဒီလိုတဲ့သောတာပန်ပုဂ္ဂိုလ်ကြီးဆိုတာ၅ပါးသီလကိုအဲ့ဒီလိုခါဖို့ပစောကဲ့သို့ခိုင်မြဲသွားပြီဒါကြောင့်မို့သောတာပန်သေရင်အပယ်မကြတော့ဘူးလို့ပြောတာ သူတို့ကကြမ်းထမ်းတဲ့ဒီဒေါသကြီးတွေမပယ်နိုင်သေးပေမဲ့ကြမ်းထမ်းတဲ့ဒေါသနဲ့တလိ္ဆန်လေးတောင်မတတ်တော့ဘူးတဲ့ကြံတဲ့အာကုသိုလ်တွေငါးပါးသီလအကုန်လုံးချုံအောင်ဆောင်ထိန်တယ်အသက်နဲ့လဲရင်လဲရပါစေသူတို့ကလဲမယ်နော်ဒီနေရာမှာအခုပြောသလိုဖះလို့တရားလို့မလောက်ရဘူးတတ်မယ်ဆိုတတ်မန္တာနီပုံထဲမှာသူ့ယောက်ျားပုံသား ရှင်မရဲ့ဒီတနေ့တော့ဂေါရမကိုရှင်မခိုးပါနဲ့ဂေါရမရှင်ခိုးရင်ငါတငယ်ချင်းတွေအကုန်ထပြန်ကုန်မှာဆိုလို့အဲ့ဒါလေးတော့သီးခံမှာအဲအဲအဲသီးခံမှာမယ်လို့ပြောပြီးတော့သူကလည်းသီးခံပြီးနေတာအဲ့ဒီမှာတခါတဲ့ထမင်းအိုဟင်းအိုကကြာကွယ်လဲကြာကွယ်ရောခါတိုင်းကဖះရှင်ခိုးနေကြဆိုတော့အဲ့ဒီမှာထပြီးမြတ်စွာဘုရားလှန့်ရှက်ခိုးလိုက်တာလှန့်ပြီးတော့ရှက်ခိုးလိုက်တာပါဟိုလိုမဲ့ပြီးတော့ ဟိုတက်တက်လောက်တာတော့မဟုတ်ဘူး तू ကလန့်တော့អော်နေကြဆိုတော့အမလေးလို့អော်တယ်လို့ပေါ့ဟိုကလည်းတခါတည်းဖျားဆိုပြီးတော့ထអော်လဲអော်လိုက်ရောပုံနာတွေကဒေါသဖြစ်ပြီးတော့တခါတည်းမင်းမိမဗုဒ္ဓဘာသာကိုယ်ကတာပြန်မကွာဆိုပြီးအကုန်ထပြန်တော့သူယောက်ျားစိတ်ဆိုးပြီးတော့ငါဓာနဲ့ခုတ်တတ်လို့ဆိုပြီးတော့တတ်ပါတဲ့ဘာမှဖြစ်ဘူးကနော်အဲ့ဒါသောတာပန်တဲ့နော်သောတာပန်ပုဂ္ဂိုလ်ဆိုတာဖရာတွေတရားတွေနဲ့ပတ်သက်လို့ရှိရင်လေတို့တော့မှနော်တတ်မယ်ဆိုရင်အသက်ကိုသေခံတယ်ပုရုဇဉ်က အာမင်းဘာသာပြောင်းဘာသာမပြောင်းရင်တော့တတ်မှာပြောင်းရင်တော့မတတ်ဘူးဆိုရင်တော့အဲ့ဒါဆိုရင်တော့နည်းနည်းတော့စဉ်းစားပါဦးမယ်နောက်မှပြန်ပြီးတော့ယူလဲရတာပဲဆိုသူကတစ်ဖက်လက်နဲ့ပြန်လို့မှာပုထုဇဉ်ကအရိယာပုဂ္ဂိုလ်တွေသောတာပန်ပုဂ္ဂိုလ်တွေကမလွတ်တော့ဘူးတဲ့သောတာပန်ပုဂ္ဂိုလ်ဆိုတာအဲ့ဒါမျိုးပုဂ္ဂိုလ်တဲ့အဲ့ဒီလိုပုဂ္ဂိုလ်မျိုးကို၄ယောက်မြောက်ပုဂ္ဂိုလ်ကိုမြတ်စွာဘုရားကအဲ့ဒီလိုနိဗ္ဗာန်ကိုမြင်တဲ့ဒုက္ခသစ္စာကိုပိုင်ခြားသိလို့သမုဒိယကိုပယ်တယ်မဂ္ဂသစ္စာနဲ့ပွားများလိုက်တယ်နိဗ္ဗာန်ကိုမြင်သွားလို့ ကန်းကိုမြင်တဲ့ပုဂ္ဂိုလ်လို့ခေါ်တာတဲ့ဘယ်နှစ်ယောက်ပြီးပြီလဲ၄ဦးရေတဲ့ခုံဆင်းလိုက်ကြတဲ့မြုပ်မျောမျောတဲ့ပုဂ္ဂိုလ်ကတဦးပေါ်ပြီးတော့ပြန်မြုပ်သွားတဲ့ပုဂ္ဂိုလ်ကဒုတိယတဦးတတိယတဦးဟာပေါ်နေတယ်ပေါ်မျောမျောနေတဲ့ပုဂ္ဂိုလ်ကတဦးနော်စတုထပုဂ္ဂိုလ်ကတုံးနေထိုက်တယ်ဝါးတွေကိုဖယ်ရှားပြီးတော့နိဗ္ဗာန်ကို ဟိုဘက်ကန်းကိုလှမ်းမြင်တယ်ဆိုတာနိဗ္ဗာန်ကိုမြင်နေတဲ့သောတာပန်ပုဂ္ဂိုလ်နံပါတ်၄အဲ့တော့သောတာပန်ပုဂ္ဂိုလ်ဖြစ်ခြင်းရင်ဥစဉ်တော့ဒကာတော်မတွေဘာလို့ရမှာလဲရုပ်တရားနာမ်တရားတွေပေါ်ဖြစ်ပြရှုရမယ်တရားဆိုတာဒါပဲနော်အခုဥစဉ်တော့လည်းတစ်နှစ်လုံးဟောလိုက်တာနောက်ဆုံးအကျဉ်းချုပ်တော့ဒီပဲပြန်ရောက်သွားတာမဟုတ်လားရုပ်တရားနဲ့နာမ်တရားတွေခန္ဓာ၅ပါးယုံနာ၅ပါးသစ္စာ၄ပါးခန္ဓာ၅ပါးဓာတ် 78ပါအာယတနာဒါတွေပဲဦးဇင်းတို့တွေလှက်ပြီးပြောနေတာနော်အဲ့တော့အရှုခံနဲ့အရှုညာတရားတွေကို ပြောပြတော့လဲဒါပဲအရှုခံဆိုတာယုံနဲ့နာဒီယုတ်တရားတွေရဲ့နံတရားတွေအပေါ်မှာဩယုတ်တရားတွေဟာဖြစ်ပြီးတော့ပြတ်နေပါလားဖြစ်ပြီးတော့ပြတ်နေပါလားလို့အနှိမ့်စနံတရားတွေကလည်းဖြစ်ပြီးတော့ပြတ်နေတယ်အနှိမ့်စခံစားတတ်တဲ့ဝေဒနာတွေကလည်းအော်မျက်တိလေးရလည်းအချင်းတွေမြင်နေခံစားတယ် နားနဲ့အတန်နဲ့ကြားတယ်ခံစားတယ်နှာခေါက်နဲ့အနံ့နဲ့တွေ့တယ်ခံစားတယ်ခံစားပြက်ခံစားပြက်ခံစားပြက်အော်ဝေဒနာနုပတနာနဲ့ငါရှုမှာလားစိတ်ကိုရှုမှာလားနော်ရုပ်ကိုရှုမှာလားဒကာတော်မတို့ကိုကရွေးရမှာလေတပည့်တော်ကတော့ယုတ်ကမထမ်းပဲပေါ်ပြီးတော့တပည့်တော်တော့မြင်တယ်ဖျားဆိုလို့ရှိရင် ပထဝီတေသောအဘောဝါယောဆိုတဲ့ဓာတ်ကြီးလေးပါဘဝရှုစတုဓာတုဝဝဋ္ဌာနနော် ဓကမထံအတူတူပဲအဲ့တော့ဓာတ်လေးပါးရဲ့အပေါ်ကနေပြီးတော့တင်းသဘောတွေတောင်သဘောတွေပိုးသဘောတွေအဲသဘောတွေသဘောတွေပေါ်ပြပေါ်ပြနေတာတွေကိုပြောင်းပြောင်းပြောင်းပြောင်းနေတဲ့သဘောတွေကိုလိုက်လိုက်ကြည့်ဩရုပ်သဘောတွေကဘူးတလဲအတလဲတောင်တလဲတင်းတလဲပြောင်းနေရပါလားရုပ်တွေပြောင်းပြောင်းပြောင်းပြောင်းနေရပါလားလို့ရှိရင်နိဝရဏတရား၅ပါးဝင်ခွင့်မရတော့ကိလေသာအာယုံကာမဂုဏ်တွေဖြစ်ပေါ်ခွင့်မရတော့ဘူးအဲ့ဒီမှာကိလေသာအာယုံကာမဂုဏ်တွေကိုပယ်တယ်နိဝရဏတရား၅ပါးတွေကိုပယ်တယ် ရေကူးတဲ့ပုံကတခါတည်းခြုံနေတုံးနေဝါးတွေကိုလက်နဲ့ဖဲဖဲပြီးအမိုက်တွေဓာတ်တွေကိုလက်နဲ့ဖဲဖဲဖဲဖဲပြီးတော့မှကန်းကိုမြင်အောင်ကြည့်ရသလိုတဲ့အခုလည်းပဲ အော်ဒီရုပ်တရားတွေဟာမမြဲပါလားလို့ရုပ်ပေါ်မှာရှုတဲ့ပုဂ္ဂိုလ်ကလည်းအော်ပူရာလေးတွေကလည်းပြောင်းသွားပြန်ပြီအဲ့ဒါလည်းပြောင်းသွားပြန်ပြီထုံတာလည်းပြောင်းပြန်ပြီဒိတ်ကလေးရိတ်ကလေးရွာကလေးမွာကလေးအော်ဒီခန္ဓာကိုယ်ကြီးပေါ်မှာတရိပ်ရိပ်တဒိတ်ဒိတ်တရွာရွာနဲ့ဖောက်ပြန်နေတာပြောင်းလဲနေတဲ့သဘောတရားရုပ်တရားတွေပါလားဒီရုပ်တရားတွေကဖောက်ပြန်နေပြောင်းလဲတယ်ဖောက်ပြန်နေပြောင်းလဲတယ်ဒီရုပ်တရားတွေကဖောက်ပြန်ပြောင်းလဲနေရပါလားလို့ရုပ်တရားတွေရဖြစ်ပြီးတော့ပြက်နေတဲ့သဘောဖောက်ပြန်ပြောင်းလဲတယ်ဆိုတာဖြစ်ပြက်တာမမြဲတာ အဲ့ဒီမမြဲတဲ့အနိစ္စလက္ခဏာကိုရှုမဲ့ပုဂ္ဂိုလ်ဟာရှုတပြည့်တော့တော့နံကမ္မထံကိုရှုကျင်တယ်ဖေဟာနံကမ္မထံတပြည့်တော့ပိုသဘောကြတယ်ဆိုရင်စိတ်လေးတစ်လုံးပေါ်တစ်လုံးသိအိမ်ကြောင်တွေ့ရင်ရှေ့ရစိတ်ကသူ့လိုလိုတွေ့တယ်နောက်ကစိတ်ကတတိထားကြည့်အလုံးကြောင်တွေ့ရင်တွေ့တဲ့စိတ်အတိတ်ကြောင်တွေ့ရင်တွေ့တဲ့စိတ်အနာဂတ်ကြောင်တွေ့ရင်တွေ့တဲ့စိတ်လောဘဖြစ်ရင်ဖြစ်တဲ့စိတ်ဒေါသဖြစ်ရင်ဖြစ်တဲ့စိတ်စိတ်ကလေးဖြစ်တိုင်းဖြစ်တိုင်းဖြစ်တိုင်းကိုနောက်ကနေတတိထားဩဒီစိတ်ကလေးဖြစ်ပြီးပြက်ဖြစ်ပြီးပြက်ဖြစ်ပြီးပြက် အော်ဒီစိတ်ကလေးကပေါ်ပြီးပြက်ပေါ်ပြီးပြက်ဖြစ်ပြီးတော့ပြက်နေရတဲ့သဘောပါလားလို့ဒီစိတ်ကလေးရဲ့အပေါ်မှာဖြစ်ပြီးတော့ပြက်တဲ့သဘောတွေကိုတင်ပြီးတော့ရှုရင်အဲ့ဒီကိလေသာကာမဂုဏ်အာယုန်တရားတွေနိဝရဏတရားတွေဝင်ခွင့်မရတော့ဘူးအဲ့ဒါသည်တုံးနေဓာတ်တွေအမိုက်တွေကိုဖယ်ရှားတာတဲ့အဲ့လိုဖယ်ရှားရင်ဖယ်ရှားရင်နဲ့အိဋ္ဌလက္ခဏာတွေရုပ်ပေါ်မှာမြင်လာမယ်နာမ်ပေါ်မှာမြင်လာမယ် တပည့်တော်ကတော့ဝေဒနာနုပါဒနာရှုတာကြိုက်တယ်ဆိုတော့ဝေဒနာလည်းနာမယ်နော်ဝိညာဉ်ကလည်းနာဝေဒနာနုပါဒနာကမ္မတာရှုတဲ့ပုဂ္ဂိုလ်ကမြင်တာပေါ်မှာလည်းခံစားပြက်ကြားတာလေးလည်းခံစားပြက်ကောင်းတာခံစားခံစားဆိုးတာခံစားခံစားဘာလိုပဲခံစားခံစားခံစားတဲ့သဘောလေးပြက်အားလေးကိုမြင်အောင်ရှု မြင်တာလေးလည်းခံစားပြက်ပူတာလေးပေါ်တော့လည်းသွားပြီးတော့စိတ်ကခံစားလိုက်တယ်ခံစားပြက်အေးတာလေးပေါ်တော့လည်းခံစားပြက်အော်ဒီစိတ်ထဲမှာခံစားတဲ့သဘောကဒုက္ခရဲ့ဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာဆိုတဲ့ဝေဒနာသုံးပါအစဉ်ခံစားပြီးတော့ခံစားပြက်နေရပါလားဘာတစ်ခုမှမြဲတယ်ဆိုတာမရှိဘူးတည်ရတယ်ဆိုတာမရှိဘူးကောင်းပါတယ်ဆိုတဲ့ခံစားမှုတွေကလည်းခံစားပြီးပြည့်ရတယ်ဆိုးပါတယ်ဆိုတဲ့ခံစားမှုတွေကလည်းခံစားပြီးပြည့်ရတာဘယ်ခံစားမှုမှမမြဲပါလားလို့ ရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးယုံနံတရားတွေရဲ့မမြတ်တဲ့အနိစ္စလက္ခဏာတွေကိုရှုရင် ရှုရင်ရှုရင်ရှုရင်နဲ့ဒုက္ခလက္ခဏာဉာဏ်ကြီးတွေမြင်လာပါလိမ့်မယ်ဒုက္ခလက္ခဏာဉာဏ်တွေ မြင်ပြီဆိုရင်ဥဒ္ဒနောတရားဓမ္မတွေတွေ့တာကံကြီးတဲ့သမှုတရားလောဘကိုတဏှာကိုပယ်ပါလိမ့်မယ်အဲ့ဒီတဏှာလောဘကိုပယ်တာကမက္ခသစ္စာမက္ခေရှိပါသီလအကျင့်ရဲ့တမာတိအကျင့်ရဲ့ပညာအကျင့်ရဲ့နိဗ္ဗာန်ကိုမြင်ပြီဆိုတော့ကံကိုလှမ်းမြင်တဲ့ပုဂ္ဂိုလ်အဲ့ဒါမြတ်စွာဘုရားကခြေသားတို့လေးယောက်မြောက်ပုဂ္ဂိုလ်တဲ့သူကလှိုင်းနေ မိเจ้าနေငမန်းတွေကိုကြောက်ပြီးတော့တခါတည်းဟိုဘက်ကိုငါကူးမှဖြစ်မယ်ဆိုပြီးတော့တွက်တာအခုလည်းပဲဥစဉ်တို့ဒကာတော်မတွေကအခုဒီတိုင်းလေတာမန်နေရင်တော့ပြန်ပြီးမြုပ်သွားနိုင်တယ်နော်ဒါနတွေသီလတွေတမထတွေအာယုံပြုနိုင်ရင်တော့ဖော့ထားနိုင်ရင်တော့သိရင်အပဲလွတ်နိုင်တယ်အဲ့လိုမှမဟုတ်လို့ရှင်သားသွဲသမီးသွဲအိုးသွဲစီးစိမ်ဥစ္စာတွေဆွဲလန်းနေမယ်ဆိုရင်တော့ပြန်ပြီးမြုပ်သွားနိုင်တယ်ဒါကြောင့်မို့အော်ငါတို့နေရတဲ့ဘဝကြီးဟာ နော်ဝိနိပါဒဘေတဲ့ဖောက်ဖောက်ပြန်ပြန်ဘိနဲ့နီးပါလားထန်သေးတယ်အုံသေးတယ်ကြွေကြတဲ့အခါကျတော့ဘုံတိုင်းဆိုကြကြင်အားကြသလိုပဲဥစဉ်တို့ရဲ့ဘဝတွေဟာလည်းပဲအဲ့ဒီသောတာပတိမကြီးကိုမရသေးဘူးဆိုရင်တော့ဂတိမမြဲသေးဘူးအပယ်လေးကိုကြသွားနိုင်တယ်အဲ့ဒီတော့ဒီဘဝမှာနေရင်လဲလောကဓာတ်လိုက်ကြီးတွေကလဲကောင်းတလက်ဆိုးတလက်ဩချီးမွမ်းတလက်ကဲ့ရဲ့တလက်ချမ်းသာတလက်ဆင်းရဲတလက် အော်အချွေရံနေပေါ်ခြင်းတလဲမပေါ်ခြင်းတလဲစေတင်ဥစ္စာတွေရှေ့ခြင်းတလဲပြည့်စည်ခြင်းတလဲဆိုတဲ့ဒီလောကရန်တရားတွေကလည်းငါတို့ရင်ဆိုင်နေရအောင်မယ်။အိုးခြင်းပဲဆိုတဲ့အဲမိချောင်ပဲကြည့်တယ်ငမန်းပဲကြည့်တယ်ဆိုတဲ့နာခြင်းပဲကြည့်တယ်နော်။သေခြင်းပဲကြည့်တယ်ဆိုတဲ့မိချောင်တို့ငမန်းတို့အဲ့ဒီဘဲကြီးတွေကအကုန်လုံးနဲ့ကိုကို လာပြီးတော့နှိမ့်ဆက်နေအောင်ပါအဲ့တော့ ဒီပဲကြီးတွေကလွတ်ရာကတော့ဟောပဲကန်းကိုငါရောက်အောင်ကုမှာပဲဆိုပြီးတော့ကန်းကိုရှာတာအဲ့ဒီကန်းကိုမြင်တာအဲ့ဒီပုံကိုဒီသောတာပန်တီးပြီးတဲ့ဆိုတော့ဥစ္စနောတရားဓမ္မတွေကအဲ့ဒီသောတာပန်တီးတဲ့အဆင့်ရောက်အောင်တဆင့်နဲ့တဆင့်တစ်နေ့တစ်နေ့တရားအလုပ်ဆိုတာမခက်ပါဘူးเนาะတရားလို့ဆိုတာကိုအကိုထိုင်တက်တောင်တက်တာလေးထိုင်။အိုးကြာကြာနာလိုက်ဟိုလိုကြီးထိုင်မှတပည့်တော်တော့မရဘူးဆိုအဆင်ပြေတာနဲ့ထိုင်။သွားရထိုင်လျောင်းအိရိယာဘုတ်၄ပါးနဲ့ကြိုက်တာနဲ့ထိုင် နောက်လျှောက်ရည်နဲ့မှတ်မယ်ဆိုလျှောက်ရည်နဲ့ခန္ဓာကိုယ်လေးပေါ်မှာဖြန့်ကြည့်နောက်သူကနဲ့သူပူလာလိုက်တောက်လာလိုက်ဒိတ်ကလေးရိတ်ကလေးအော်ရုပ်သဘောလေးတွေဒါလေးတွေကြည်ရင်ကြည်ရင်နဲ့နောက်ကျတော့နံလေးတွေကပြောင်းပြောင်းတိတာလေးနံလေးတိလာလိမ့်မယ်အော်ပူတာလေးပေါ်ပူတာသွားတိတာနံနံတလုံးကဖမ်းအခက်တယ်ဖေမရသေးဘူးဆိုရုပ်တွေပေါ်တာကြည့်ရုပ်ကိုဒီတိုင်းကြည်ရင်နဲ့တတိယမပေါ်ဘူးဖေဆိုကာယ ानु ပတနာထဲမှာမြတ်စွာဘုရားကဝင်လေထွက်လေကမ္မထံလည်းပေးထားတာရှိတယ်ဝင်လေထွက်လေကမ္မထံဝင်နိုင်သည်ထွက်တိုင်းသည်ဝင်နိုင်သည်ထွက်တိုင်းသည် ကြွားတယ်လှမ်းတယ်ခြားတယ်အဲဣရိယာပထတံပတိညအပိုင်းမှာနော်ကြွားတယ်လှမ်းတယ်ခြားတယ်ထိုင်တယ်ကိုွေးတယ်ဆန်းတယ်လဲကြည့်တယ်အကုန်လုံးကိုတတိလေးထားပြီးတော့မြတ်စွာဘုရားနေလိုက်တယ်အဲ့လိုလေးမြန်နာတတိလေးတွေထားပြီးတော့နေမယ်ကိုယ့်ရဲ့ခန္ဓာကိုယ်မှာပူရာပေါ်ပူရာလေးသွားသိလိုက်မယ်တောက်နာပေါ်တောက်နာလေးသွားသိလိုက်မယ်အော်ဒါတွေသိရင်သိနေတာတမထဒီသဘောလေးတွေကဖောက်ပြန်ပြောင်းလဲနေရပါလားလို့ မမြဲတဲ့သဘောကိုရှုရင်အနေစာဒါခန္ဓာကိုယ်မှာဝိပဿနာရှုတယ်ဆိုတော့မခက်ရဲမှုနော်ဒါကြောင့်မို့ကိုယ့်ရဲ့ခန္ဓာကိုယ်လေးမှာညာလေးနဲ့စိုက်ပြီးတော့ဒါလေးကိုထိုင်ပြီးတော့ကြည်နေလိုက်စမ်းမှာအဲ့လိုကြည်နေရင်ဥစဉ်တို့ဒကာတော်မတွေ အဲ့ဒါအမိုက်တွေဓာတ်တွေတုံးနေသစ်ဝါတွေကိုဖယ်နေတာနဲ့အတူတူပဲတဲ့နိဝရဏတရားတွေအဲ့ဒါဖယ်နေတာတွေကိလေသာတွေနိဝရဏတရားတွေကာမဂုဏ်အာယုန်တရားတွေကစိတ်မှာလွှမ်းမိုးမခံရတော့ဘူးအဲ့လိုမှမဟုတ်ဟိုကြံလိုက်ဒီကြံလိုက်သားရဲ့အာယုန်နဲ့သမီးရဲ့အာယုန်နဲ့ဆွေအာယုန်မျိုးအာယုန်အာယုန်ကပါကာမဂုဏ်တရားတွေဆိုတဲ့အဲ့ဒီတရားတွေကကိုယ့်ကိုအမြဲတမ်းလွှမ်းမိုးထားတယ်နှိပ်စက်ထားတယ်နိဗ္ဗာန်ကံကိုမမြင်အောင်ပိတ်ထားတာတဲ့အဲ့ဒါကိုဦးဇင်းတို့ဒကာတော်မတွေက တတိဝိရိယတမာတိဉာဏ်ပညာလက်ကင်ထားပြီးတော့ကိုယ်ခန္ဓာကိုယ်မှာဝိပဿနာတရားတွေရှုပါယုတ်တရားတွေရှုပါနာမ်တရားတွေရှုပါဝေဒနာပေါ်မှာရှုပါယုတ်ပေါ်မှာနာမ်ပေါ်မှာဝေဒနာပေါ်မှာဘယ်ပေါ်မှာကိုစင်ပြေအောင် ရှုလို့ရတယ်လဲရှုလို့ရတဲ့နည်းနဲ့ရှုသစ္စာတရားကိုမြင်ပြီဆိုရင်ဟိုဘကန်းကိုလှမ်းမြင်တဲ့ပုဂ္ဂိုလ်တဲ့နော်နံပါတ်၄နံပါတ်၅ပုဂ္ဂိုလ်ကကြတော့မြတ်စွာဘုရားကတဂရာကံပုဂ္ဂိုလ်တဲ့ဘလို့လဲဆိုတော့တဂရာကံပုဂ္ဂိုလ်ကကြကူးသွားတာ ကန်းကိုလှမ်းမြင်ပြီတဲ့သောတာပန်ကတော့လှမ်းမြင်အောင်မမြင်သေးတာသောတာပန်ကတဂရဂံပုဂ္ဂိုလ်ကြတော့မှအဲ့ဒီပုဂ္ဂိုလ်ကတော့ကန်းကိုငါရောက်အောင်ကူးတော့မယ်ဆိုပြီးတော့ကန်းကိုလက်ပြကူးသွားတဲ့ပုဂ္ဂိုလ်သူကကြတော့ဘာပယ်လဲဆိုတော့ကာမရာဂနဲ့ဒေါသတဲ့အပြီးတော့မပယ်သေးဘူးကိလေသာအယုံကာမဂုဏ်တွေကို तू ကအကျမ်းသားတွေ तू ကပယ်တာပေါ့ဒေါသတွေအကျမ်းသားတွေပယ်တယ်လုံးလုံးကြီးအပြီးတော့မပယ်နိုင်သေးဘူးတဲ့ အဲ့ဒါကြောင့်မို့အဲ့ဒီငါးယောက်မြောက်ရေကူးတဲ့ပုဂ္ဂိုလ်ဆိုတာကတော့အဲ့ဒီပုဂ္ဂိုလ်ကသက္ကရာကံပုဂ္ဂိုလ်တဲ့သူကရေကူးသွားတာရေကူးသွားတဲ့ပုဂ္ဂိုလ်ကလည်းသူကဟောဒီကာမဘုံဆိုတဲ့လူဘုံနတ်ပြည်6ထာနော်အပယ်လေးဘုံလူပြည်နတ်ပြည်6ထာဆိုတဲ့ဟောဒီကာမ7ဘုံထဲမှာအခုပြောတဲ့လူဘုံနတ်ဘုံမှာတစ်ကြိမ်လောက်ပြန်လာခြင်းလာနိုင်သေးတယ် အပယ်ဘုံတော့သူကမသွားတော့ဘူးသောတာပန်ဖြစ်ပြီးကြတဲ့ကူကသူကအပယ်မသွားတော့ဘူးသောတာပန်ဖြစ်ပြီးမဟာသောတာပန်သည်နောက်ထပ်အလွန်ဆုံးနေရာခုနှစ်ဘဝပဲသစ်ပင်ကြီးတွေမှာဦးဇင်းတို့တင်းတက်တဲ့သစ်ပင်ဆိုတာရှိတယ်အပင်ကြီးတွေကိုဓားတွေနဲ့ခုတ်ပြီးတင်းတက်ထားရင်အဲ့ပင်ကြီးကတဖြည်းဖြည်းနဲ့ခြောက်သွားတာအခုလည်းပဲဒိဋ္ဌိတို့ဒေါသတို့ဒီဟာတွေကိုတခါတည်းတဆင်းချင်းတဆင်းချင်းနဲ့တတ်ထားတဲ့အခါကျတော့တန်တရာမှာသူကနောက်ထပ်အပင်တွေထပ်ပေါက်ဖို့ကမရတော့ဘူးအညွန့်အညောက်တွေမတန်နိုင်တော့ဘူး အဲ့ဒီလိုတစ်ပင်တင်းတတ်ထားတယ်လို့ပဲတဲ့အခုအနာဂံပုဂ္ဂိုလ်ကြီးဟာလည်းပဲသူကလည်းပဲတစ်ချိန်တော့လူဘုံနဲ့နတ်ဘုံနဲ့တစ်ချိန်တော့ပြန်လာနိုင်သေးတယ်ကာမနဲ့အဲ့ဒီဒေါသကို तू ကပယ်တယ်ဒါပေမဲ့အပြီးမပယ်သေးဘူးเนาะအဲ့ဒီပုဂ္ဂိုလ်ကိုကူးသွားတဲ့ပုဂ္ဂိုလ်လို့ပြောတယ်ဟိုဘက်ရှေ့မှာကန်းကို ထောက်မိသွားတဲ့ပုဂ္ဂိုလ်ဆိုတာအနာဂံပုဂ္ဂိုလ်အနာဂံပုဂ္ဂိုလ်ကြတော့သေပြီဆိုတာနဲ့ तू ကတဘဝပဲနေတော့မယ်အောက်မှာမဟုတ်ဘူး အာကနိဋ္ဌဗြမဘုံ၅ခုအဲ့ဒီမှာသုဒ္ဓဝါဒ၅ဘုံမှာတဘုံဘုံမှာသွားနေလိမ့်သူ့ရဲ့သီလသမာဓိပညာအစင်တန်းလျောက်အဲ့ဒီဘုံကနေပြီးတော့အနာဂံဘဝနဲ့အဲ့ဒီရောက်ရောက်ပြီးရင်ဟိုမှာယဟန္တာဖြစ်ပြီးတော့ယဟန္တာဘဝနဲ့ဗြမပြည်ကနေပြိဋိနိဗ္ဗာန်ပြုလိုက်မယ်။နော်အဲ့ဒါကြောင့်မို့အဲ့ဒီ ကံကိုထောက်ရတရားရသွားတဲ့ပုဂ္ဂိုလ်ဆိုတာကြတော့အနာဂံပုဂ္ဂိုလ်လို့ပြောတာဟောဘကံကို ရောက်သွားတဲ့ခုနှစ်ယောက်မြောက်သောပုဂ္ဂိုလ်ဆိုတာယဟန္တာလို့ပြောတာနိဗ္ဗာန်ရောက်သွားပြီနိဗ္ဗာန်လူဘဝလည်းရောက်နိုင်တယ်အဲ့ဒီလိုမြမဘဝတွေကလည်းရောက်နိုင်တယ်တဲ့နိဗ္ဗာန်ကိုနော်ဒါကြောင့်မို့အခုဒီထဲမှာခုနှစ်ဦးတဲ့ဒီခုနှစ်ဦးကိုနာယူပြီးတော့အော်ငါတို့ဟာ မြုံမျောမျောနေတဲ့ပုံကိုဖြစ်ကတော့လွတ်ခဲ့ပြီတတန်တရာလုံးကကိုလည်းမျောခဲ့ရပြီနော်တတန်တရာလုံးကမြုံမျောတယ်မျောခဲ့ရပြီမြုံရင်နဲ့အပယ်လေးပေါ်မှာမျောခဲ့ရပြီမြုံမျောမျောခဲ့ရတဲ့ဘဝကနေပြီးတော့အခုပေါ်ပြီးတော့ပြန်တော့မမြုပ်သေးဘူးပေါ်မျောမျောတဲ့တတ္တိယပုဂ္ဂိုလ်ထဲမှာရှိတယ်တတ္တိယပုဂ္ဂိုလ်ထဲမှာရှိနေတဲ့ငါတို့ဟာမြုပ်လေသွားနိုင်တယ်ဘယ်ကူမှမသိဘဲနဲ့ဝဲလက်ကပ်ပြီးအဲ့နာတွေနေကြာတော့မခံနိုင်မြုပ်ပါပဲလေ ဟုတ်တယ်မလားအဲ့တော့ကံတစ်ခုခုကိုတော့ရောက်အောင်သွားအဲ့ဒီလိုမသွားနိုင်ရင်ကြာရင်တော့မြုပ်မှာပဲလူပုံနတ်ပုံတွေရောက်တယ်အာကံကောင်းလို့ရှင်မင်းကြီးတွေဖြစ်တယ်ရှင်မင်းတွေဖြစ်တယ်ဘောအကြီးကဲတွေဖြစ်တယ်ဘောမှာအာအာနာတွေပါဝါတွေအယူထပြီးတော့တတ်တယ်ဖြတ်တယ်လှုပ်တယ်ဆိုတော့အကုသိုလ်ပြန်ကြပြန်အောင်မှာဒါကြောင့်မို့ဖះလောင်တင်မီမင်းစကားတော့မပြောရဘူးရှင်မင်းလောက်ရမှာကြောက်လွန်းလို့နော်မိုက်တဲ့လူတွေကတော့မကြောက်တာ နော်ရှင်မြန်လောက်မှကြောက်လို့လို့ဟာမွေးလာတော့ထီးပြူမြန်လာတယ်ဟာရှင်မြန်ဖြစ်ရင်တော့ငါငရဲပြန်ခံရတော့မှဆိုပြီးတော့ကြောက်တာနော်ရှင်မြန်ဘဝနဲ့မကောက်မှုတွေကိုရှောက်လို့အပယ်ပြန်ဆင်းအဲ့ဒါကြောင့်မို့ဒီဘဝတွေမှာနေရင်တော့စိတ်မချရဘူးတဲ့ဒါကြောင့်မို့ဘလောက်ပဲကံနေမြင့်အောင်လှုပ်လို့အဲ့ဒီတော့နိဗ္ဗာန်တိဟူသောကံကိုရောက်အောင်သွားရမယ်ရောက်ဖို့ရာကလည်းဒကာဒကမာတွေနေစဉ်ဘာလုပ်ရမလဲယုတ်တရားတွေနံတရားတွေကိုဖြစ်ပြရှုရမယ် ယုတ်တံဓမ္မပေါ်မှာဖြစ်ပြရှုခြင်းဆိုတာအရေးအကြီးဆုံးအလုပ်ပဲနိဗ္ဗာန်ကိုသွားခြင်းတဲ့ပုဂ္ဂိုလ်တွေကိလေသာတရားတွေကိုပယ်ရှားခြင်းတဲ့ပုဂ္ဂိုလ်တွေလို့ပြောပါယတန်းနဲ့အော်ငါတို့ဟာကိလေသာတရားတွေကိုပယ်ရှားအောင်မလုပ်ဘူးဆိုရင်တော့ဘယ်တော့မှနိဗ္ဗာန်ရမှာမဟုတ်ဘူးနိဗ္ဗာန်မရရင်လည်းအပယ်လေးပုံကတဖုံဖုံနဲ့ပြန်ပြီးတော့ပြုတ်ကြနိုင်တယ်တဲ့ဒါကြောင့်ဥစဉ်တို့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေကကိုကိုကိုဒီနေ့ အဆင့်ခုနှစ်ဆင့်ဟောခဲ့တဲ့တရားမြတ်စွာဘုရားဒါဥဒကူပမတုတ်မှာအင်္ဂုတ္တရနိကတတကနိပတ်မှာကိုယ်တိုင်ဥပမာပဲပြီးတော့ဟောခဲ့တဲ့တရားထဲမှာအော်နံပါတ်၄ပုဂ္ဂိုလ်ပြန်ပြီးတော့မှတ်ပါအောင်နံပါတ်၄ပုဂ္ဂိုလ်ဆိုတာက မြုံမျောမျောတဲ့ပုဂ္ဂိုလ်အပယ်လေးပုံသားတွေနော်မြုံမျောမျောနေရတယ် အဲ့ဒီထဲမှာလည်းဘသူတွေပါသေးလဲဆိုတော့နိယတာမိစ္ဆာဒိဋ္ဌိတွေလည်းမြုံမျောမျောတာပဲသူတို့လည်းအပယ်လေးပုံကနေလွတ်ကိုမလွတ်နိုင်ငရဲတလိဆန်းပိတ်တာသူတကယ်အဲ့ဒီလိုနေတော့သွားနေရတဲ့ပုံကိုယ်တွေအဲ့ဒါကနံပါတ်1မြုံမျောမျောနေတဲ့ပုံကိုယ်တွေနံပါတ်2ကတော့ပေါ်တော့လာတယ်ပြန်ပြီးတော့မြုပ်တဲ့ပုံကိုယ်လူဘွားတော့ရပါရဲ့သေတော့အပယ်ဆင်းတဲ့ပုံကိုယ်ကိုပြောတာတဲ့သေတော့အပယ်လေးပုံကိုပြန်ဆင်းတဲ့ပုံကိုယ်နံပါတ်2ပုံကိုကနံပါတ်3ပုံကိုက ပေါ်မျောမျောနေတဲ့ပုံကိုဆိုတာဥစဉ်တို့ဥစဉ်တို့ဒကာဒကမတို့တွေပေါ်မျောတော့မျောနေတာခိုဘကလှမ်းမြင်လားဆိုမမြင်ဘူးမမြင်တော့တနေ့နေ့ပြန်ပြီးတော့ပြုတ်နိုင်တယ်နော်လူလဲပိတ်တာဖြစ်နိုင်တာပဲဘုန်းကြီးလည်းဖြစ်နိုင်တာပဲဟုတ်တယ်မို့လားနော်ဘုန်းကြီးသေးသေးလူသေးသေးစွဲလန်းတဲ့ဥပါဒဏ်နဲ့သေလို့ကတော့သွားမှာပဲနော် အဲ့တော့တတ္တိယပုဂ္ဂိုလ်ထဲမှာတော့ပါပြီစတုထာပုဂ္ဂိုလ်ထဲရောက်သွားအောင်ကတော့အခုကျင့်နေတယ်ဒါတက်ခပုဂ္ဂိုလ်လို့ခေါ်တယ်ကျင့်နေတဲ့ပုဂ္ဂိုလ်ယုတ်တရားတွေပေါ်မှာဖြစ်ပြတဲ့ရှုနေတဲ့နံတရားတွေပေါ်မှာဖြစ်ပြတဲ့ရှုနေတဲ့ယုတ်ဓမ္မနန္ဓမ္မတွေကိုဖြစ်ချင်းပြချင်းသဘောတွေရှုနေရင်ဖြစ်ပြတဲ့မြင်ရင်ဖြစ်ပြတဲ့မုံလာမယ်ဒုက္ခမြင်လာမယ်ဖြစ်ပြတဲ့ဆုံးသွားတဲ့ဉာဏ်တွေရလိမ့်မယ်အဲ့ဒါကသောတာပန်ပုဂ္ဂိုလ်ကြီးနံပါတ်၄ကံကိုမြင်တဲ့ပုဂ္ဂိုလ် မိเจ้าနဲ့ငမန်းနေအဲဒါတွေကိုကြောက်ပြီးတော့လှိုက်နေဝဲတွေကိုကြောက်ပြီးတော့တခါတည်းကြိုးစားပြီးတော့အာထုသွားလို့သောတာပန်ဖြစ်တော့နိဗ္ဗာန်မြင်ပြီကံကိုမြင်ပြီကံကိုမြင်တဲ့ပုဂ္ဂိုလ်ကနိဗ္ဗာန်ကိုမြင်တာဟိုဘက်ကိုကူးသွားတဲ့ပုဂ္ဂိုလ်က၅ယောက်မြောက်သကရာကံပုဂ္ဂိုလ်ကာမရာဂနဲ့ဒေါသပယ်တာ နော်အနှုသားပဲပယ်သေးတယ်ဟိုအကျမ်းသားပဲပယ်သေးတယ်အပိမပယ်သေးဘူးအနာဂံပုဂ္ဂိုလ်ကြီးကြတော့မှ ကာမရာဂနဲ့အဲ့ဒီဒေါသကို အပိပေတာတရားမို့အနာဂံပုဂ္ဂိုလ်တွေဘယ်တော့မှမကြောက်တော့ဘူးကြိုက်တာနဲ့လုံအနာဂံပုဂ္ဂိုလ်ကလုံးဝမှမကြောက်တော့ကြောက်တယ်ဆိုတာတရားဓမ္မအဲ့ဒါဒေါသအာကြီးလို့ဒေါသအာကြီးတဲ့ပုဂ္ဂိုလ်ကပိုကြောက်တယ်ဒေါသအာကြီးရင်ကြောက်တယ်ဒေါသမရှိရင်မကြောက်တော့ဘူးအနာဂံပုဂ္ဂိုလ်ကြီးတွေကဒေါသကိုအပိပယ်ပြီးလို့အဲ့ဒီပုဂ္ဂိုလ်တို့ဒီလုံးဝမှကြောက်တယ်ဆိုတာမရှိတော့ဘူးတဲ့အနာဂံပုဂ္ဂိုလ်အဲ့ဒါကကာမရာဂနဲ့ ဒေါသကို အပီပယ်လိုက်ပြီကိလေသာအယုံကာမဂုဏ်တွေကိုအကုန်လုံးပယ်လိုက်ပြီအာသူဘကြီးတွေအပုတ်တွေအပွားတွေအကုန်မြင်းနော်အဲ့ဒါကြောင့်မို့နောက်ဆုံးတော့ယဟန္တာဖြစ်တယ်ယဟန္တာဖြစ်တော့ကိလေသာမှန်သမျှအကုန်ပယ်သွားတာပေါ့တာဝန်သင်7ပါးနော်ဒိဋ္ဌိတွေဒေါသတွေလောဘတွေမောဟတွေမာနတွေအကုန်လုံးတဏှာတွေအကုန်ပယ်တော့ယဟန္တာဖြစ်ဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့ဒီဥဒကူပမတုတ်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 ဘဝတိုင်းလဲမျောနေရတယ်လို့ဩငါတို့ဟာရေရမျောနေရတဲ့ပုံကိုယ်တွေပါလားတီနေတဲ့ပုံကိုယ်တွေမဟုတ်ပါလားအခုအော်ချင်းတွေကိုမျောမျောမျောမျောပြီးတော့သွားနေရပြီနာချင်းတွေကိုသွားနေရပြီတဲချင်းတွေကိုသွားနေရပြီဩငါတို့ဟာအော်ချင်းနာချင်းတဲချင်းတွေကိုမျောပြီးနေရတဲ့ပုံကိုယ်တွေပါလားဩဒီလိုဘဝတွေမျောရတဲ့ဘဝတွေလွတ်အောင်ငါတော့နိဗ္ဗာန်တည်းဟောသောကံကိုမြောင် ယုတ်ဓမ္မနာဓမ္မတွေရဲ့အပေါ်မှာဒုက္ခသစ္စာမြင်အောင်ရှုမှပါလားလို့ဒီပြတက္ကလာဥစဉ်တို့ဒကာတော်မှာပေါင်းတော်ကောင်းတို့တို့တွေသည်ယနေ့ယခုချိန်မှာစ၍နိဗ္ဗာန်ရသည့်ဘဝတိုင်အောင်ကြင်ကြံကြောကုန်ပွားများအားထုတ်နိုင်ကြပါစေကုန်တော်တည်းသာဓုသာဓုသာဓုပါဗျာ